ပါတရားဤသာနာတော်မှာတရားဤပညာတော်ဟောတာဘာဖြစ်တရားကဖြစ်နာကဖြစ်ဉာဏဖြစ်မညာပူညာနဲ့နိဗ္ဗာန်ကိုမြင်မောပြုကြ။ဉာဏ်ကလွတ်ကြ။ဘာမှမလုပ်နိုင်ဘူး။ဘယ်နဲ့မှမတတ်နိုင်ဘူး။အင်းတရားပေါ်မှာလည်းသိနေမှလည်းသိကြတယ်မရှိပါဘူး။သောတုတိတာဖြစ်နေကြပြီ။ယတိယကလည်းပဲအဲဒီလိုပဲ။ တို့မှာတရားအားထုတ်မှုရခွင့်ရမရနိုင်ဘူးသရိษံနေရှင်းနေတယ်တဲ့ဒါကြီးကတော့မျက်မှောက်မြင်နေရတာပဲတော့တယ်ကျွေးနေစားပြီးညက်တွေညက်တွေကိုယ်ပေါင်းမျိုးမျိုးတွေအများကြီးပါသရိษံနေရတဲ့မျိုးတွေသိများပါအဲဒီသတ္တဝါတွေရှင်းနေတိုင်းလည်းတရားအားမထုတ်နိုင်ဘူးသူများတွေမှာတရားအားထုတ်ချက်ပြင်းရအခုဒီမှာသာသနာ့ဓမ္မလာပြီးတော့ တတိယဝိပဿနာတရားတွေအားထုတ်ကြစိတ်သက်သက်သာမန်နဲ့အားထုတ်ကြလို့သူကြားတဲ့သမာဓိပညာတွေကိုရကြဒီကမသိရသေးတဲ့အပညာနေဖြစ်ကြတယ်အဲဒီလိုသင်္ခါကာလမှာသတိထားနေမှာတော့ဒီနိဗ္ဗာန်နဲ့ရှိနေတာပါပဲဒီတဲ့ရင်သာသနာ့ဤတာတဲ့နေသိစံအများကြီးရှိတာ ဘာမှသူတို့မှသူတော်တရားတွေမကျင့်နိုင်ကြံတဲ့ရောက်ချင်းရမှလည်းမသိဘူးသူအော်လို့ပြောလို့လည်းသူတို့နားမလဲဘူးဘာမှမလုပ်နိုင်ပါဘူးဒိဋ္ဌာတွေကအများကြီးရှိတာအဲဒီရောက်နေတဲ့ပုဂ္ဂိုလ်တွေယနေ့ဖြစ်ပါတယ်ရောက်နေတာပဲအဟိတတရားတဲ့လူဝင်ဖြစ်နေတော်လည်းပဲဒိဋ္ဌိတွေကလည်းအိမ်မပါတဲ့ပုဂ္ဂိုလ်သူများနဲ့ ဒီရင်းမတူတဲ့ပုဂ္ဂိုလ်မျက်စိအင်္ဂါရနာအင်္ဂါရလက်ရှိအင်္ဂါရစတဲ့သူရွပြီးတော့နေတဲ့ပုဂ္ဂိုလ်သွန်အားနေတဲ့ပုဂ္ဂိုလ်အဲဒါလိုဖြစ်နေလို့ရှိရင်မေဖို့ရာကြောင့်ဖြစ်တဲ့တရားတွေမကျင့်ကြံအမှန်တူနိုင်ဘူးလူဝေဖြစ်နေတော့လဲမိစ္ဆာရိတိရှိနေလို့ရှိရင်မိစ္ဆာရိတိကလည်းကိုယ်အများကြီးရှိတာပဲ။သံဃာရေးကျိုးမရှိနောက်တော့မလို့ဘဝမရှိဒီလိုယူဝါဒအဲဒီလိုစောစောလာလာကြီး တကယ်နည်းနည်းဖြစ်နေလို့ရှိရင်ဒီဓာမိစ္ဆာရိတိခေါ်တယ်အဲဒီလိုပုဂ္ဂိုလ်ကတရားအားမလို့နိုင်ဘာမှမိစ္ဆာယူရတော့ပလျာဏမိစ္ဆာပြုလို့မြို့ကောင်းကြီးပြောလိုက်ဟောလိုက်လို့ရှိသူစွန့်ပြီးတော့တရားထုံးနေတာလည်းနည်းနည်းပါးပါးရှိတယ်ဆိုတော့လည်းဒီယူပြောမှုလို့ရှိရင်တော့စွန့်နိုင်တယ်တရားတရားတို့လည်းဘုရားနိဗ္ဗာန်ကိုရောက်ကြပြီမှာပါမှ တရားသားမတည်းအယူမအယူလွဲနေတယ်တရားမရဘူးသစ္စာတည်းရမှာဒီတော့ကတော့အိန္ဒိယနယ်ပိုင်းကဒီဒီမာတရားဆိုပြီးတော့တရားသာသနာမြောက်တဲ့နေရာတွေသစ္စာတည်းဆိုပြီးတော့တတ်တယ်အခုတော့တရားသာသနာရောက်တဲ့နေရာတွေကသာသနာသွန်းရတဲ့နေရာတွေကတော့ယတိစိပါကလွတ်နေတဲ့နေရာတွေပါပဲအဲသာသနာမသွန်းရတဲ့နေရာတွေအိန္ဒိယထဲမှာလည်းအခုတော့ စ္စာတွေလိုဖြစ်နေပါလေဆက်ကြတဲ့နေရာတွေကြတော့ရတဲ့နိုင်ငံထဲမှာလူတွေကရိုင်းတဲ့လူတွေရှိတယ်။တရားနဲ့နှောင့်ဝေးပါလေ။ယုံနာမရော့ဒီမှာလောကရုပ်တဲ့စကားရှိတဲ့သင်္ကဘုံရှိတဲ့အာယုဘဘုံတွေရောက်နေတဲ့ပုဂ္ဂိုလ်ဒီအရာတွေကမကြမ်းဘူး။ဒီမှာနတ်ပြည်မှာမြတ်စွာဘုရားတရားတွေကို

အာရဏသုံးကားရတဲ့မှာကျုံနေရတဲ့ပုဂ္ဂိုလ်သူပြောရမလို့ပါဘူးမှာသူပြောကံကောင်းလာပြီတဲ့ဒါကံကောင်းနေတာပဲအဲဒီရတိစစ်ပါကလွတ်ပြီးနေတာရတိကိုတဲ့အခါရတိစစ်ပါမှာကျင်းလို့ရပါတော့ဤဆိုပြီးတော့သူတောင်းကြတာသူကျင်းလို့နေတာပဲသမဏကံကောင်းနေတာတဲ့ဧကောဝခောဘိက္ခုခနော ဇမစရိယာပါဇမစရိယာများသောအချင်းကိုရှင်သုံးဖို့ကသိနိုင်တဲ့ခဏကတခုတည်းပဲရှိရဲ့မသိနိုင်တဲ့ခဏတွေဒါကြီးစီကပါတော့ဒီကြီးပဲရှိတယ်ခဏအင်းသတ္တမောဤတော့ဘယ်တခဏတော့ဆိုလို့ရှိတယ်ဒီကတော့ဒီသတ္တရတော်သာဥပါနောဟောတိ

သထာဂတပွေရီတော်သထာဂတပွေရီတော်မြတ်စွာဘုရားဟောကြားအပ်သောမောပါသမိကောကိလေသာကိုငြိမ့်စေနိုင်သောပြိနိဗ္ဗာန်ကိုဆင်းရဲတာသိငြိမ့်စေနိုင်သောသမောရာဂာမိသစ္စာလေးပါးကိုထိုးရင်းသိသောအရိယာမဲ့သို့ဆက်ရောက်စေနိုင်သောဓမ္မောစာတရားကိုလည်းသိပြီးတော့ဟောအပ်၏အဲဓမ္မောစာတရားကိုလည်းသိပြီးဟောအပ်၏ မေဖို့နိဗ္ဗာန်ရောက်ကြောင်းတရားလည်းပဲဟောနေပြီအဲဒါမြတ်စွာဘုရားဟောတဲ့တရားပဲဘုရားကိုယ်တိုင်ဟောတာဖြစ်စေမြတ်စွာဘုရားဤတတိဆက်ဆက်ကဟောနေတာဖြစ်စေသတ္ထာဂတပူရီကမြတ်စွာဘုရားဟောတဲ့တရားအဲဒီတရားကိုဟောနေပြီမစက်ကြသုံးတရားအနာတလက္ခဏာသုံးတရားအစာရှိပြီမြတ်စွာဘုရားဟောတဲ့တရားတွေသုဒ္ဓံတရားတွေနိဗ္ဗာန်ရှင်တရားတွေတတိပဌာန်သုံးတရားဟော

သတ္တရော၄ပါးကုန်သောယတိဓာယေဟိမေတိဓာနာယံတတိဓာတရားတော်သည်ဗန္တိစီကုန်၏အယံဤတိဓာ၄ပါးသည်ဟူသောခရီးသည်ယံမေကောဤတိဓာ၄ပါးသည်ဟူသောခရီးလန်းသည်ဒီကာယနောသခုရီသောလံကြောင်းကြီးသောလံမေတိတိဓာတရား၄ပါးကာယ ानु ပသနာသည် ရုပ်အပေါင်းရုပ်အမူအရာတွေကိုပြုကြည့်ပြီးတော့နေတဲ့တရားဝေဒနာနုပဒနာခန္ဓာမှုဝေဒနာတွေဒုက္ခဒုက္ခဥပိ္ပခဝေဒနာမျိုးမျိုးတွေကိုပြုကြည့်ပြီးတော့နေတဲ့တရားစိတ်ဓာနုပဒနာစိတ်တွေဖြစ်တိုင်းဖြစ်တိုင်းပြုကြည့်ပြီးတော့နေတဲ့တရားဓမ္မာနုပဒနာတဲ့သဘောတရားတွေဖြစ်တိုင်းဖြစ်တိုင်းပြုကြည့်ပြီးတော့နေတဲ့တရား သတိပဋ္ဌာန်တရား၄ပါးသတိပဋ္ဌာန်တရား၄ပါးကတွဲပြီးတဲ့သိပြန်လည်းမရှိဘူးကိုယ်နေပြီးကာယဝေဒနာစိတ်ဓာတ်တရား၃ခုကပြီးပြီးထုတ်တာဉာဏ်သာတွေအကုန်လုံးဓမ္မနုပဒနာနဲ့ဘာတော့ဘာမှမကြံတော့အဲ့ဒါတွေအဲဒီသီလတရား၄ပါးပေါင်းလိုက်ရင်တော့ကိုတခုတည်းပါပဲတဲ့တတိဆိုတာတခုတည်းပဲအာယုံကသာ၄ခုပဲတတိခုပဲထားတယ် အာရရှုတာတခုဝေဒနာရှုတာတခုစိတ်ရှုတာတခုသဘောတရားရှုတာတခုအာယုံအာယုံ၄မျိုးနဲ့ခွဲတာလို့တတိ၄မျိုးဖြစ်နေတယ်ဒီကတော့တစ်မျိုးတည်းပါပဲအမှားရတဲ့တတိကလေးနေရာချင်းတော့တစ်မျိုးတည်းပဲဘုံမူရာရှုပြီးတော့ပြီးတာလည်းအမှားရပြီးပြီးတာပဲဝေဒနာတွေရှုပြီးတာလည်းအမှားရပြီးတာပဲစိတ်ရှုပြီးတာလည်းအမှားရပြီးတာသဘောတရားတွေရှုပြီးတာလည်းအမှားရပြီးတာမိမိတို့သာနာဖြစ်တဲ့ကြတဲ့တရားတွေအမှားရပြီးတာတတိပ္ပံပဲ မြင်တိုင်းမြင်တိုင်းမှားရပြီးတော့သိနေတယ်အမှားရတာကသတိသိတာကညာဟောသတိနဲ့ညာမဲ့အဲဒီအာထုဇာလေးပါလေမမီရကျညာစိတ်အာထုဇာလေးပါရဲ့သမာဝါယမခေါ်တယ်ဒါကသမဗရာဝိရပဲအဲဒါသမဝါယမနဲ့ကျညာစိုက်ပြီးတော့မှားလိုက်တော့စိတ်တည်မှုလည်းပါတယ်သမာဓိလည်းပြင်ပါတာပဲ သမာဝါယာမသမာသတိသမာသမာဓိဒီသုံးခုကတွဲလိုက်တာလည်းဖြစ်တာသမာဝါယာမကမှတ်မြောက်ကြောင်းညဆိုင်ပြီးတယ်သမာဝါယာမကကြောင်းညဆိုင်ပြီးတော့မှားရတဲ့တတိဖြစ်တယ်မှားရတဲ့တတိဖြစ်တော့မမိတာအာယုံမှာစုစိုက်တည်ကြီးတယ်အောင်းနေပိန်နေထိုင်နေထိရယ်ကိုယ်ရယ်ဆန့်နေမြင်နေကြားရယ်စသည်ဖြင့်ပေါ်တိုင်းပေါ်တိုင်းတော့ကိုယ်မူရာတွေ ဒီတိုင်းဒီတိုင်းနေလိုက်ပြီးတော့မှန်ကျောင်းညာဆိုင်ပေးတာကသမာဝါယာမမရတာကသတိမပြီးတော့အဲ့ဒီသဘောလေးတွေသိပြီးတော့တာကညာဆိုတာသာမစင်ညာမတိုင်းမတိုင်းကျင့်နေတာပဲအဲ့ဒီထဲမှာသူ့ရဲ့ဒီသာသမာဓိအကုန်လုံးလေးကြီးပေါ်တယ်ဒီညုတ်ရောမယ်ဆိုရင်တော့ဒီရင်ထည့်မယ်ဆိုရင်သမာသင်္ကပ္ပလည်းထည့်လို့ရပါတယ်ဒါလည်းသာပါတော့လေးကြီးပဲ သမာဝါယမအကြောင်းညာဆိုင်ပြီးတော့သမာဓိမှားရတယ်သမာဓိမှားရတော့ကိုသမာဓိဖြစ်တယ်သုစိတ်ကြည့်တယ်သုစိတ်ကြည့်တဲ့အာယုံကိုသိသွားတယ်ရုပ်သဘောလေးနာသဘောလေးပေါင်းတယ်ဆိုပေါင်းတက်လာတဲ့သဘောတောင်းတဲ့သဘောရှင်းတဲ့သဘောလေးဒါပဲရှိတာပဲပိန်တယ်ဆိုပိန်ကြသွားတဲ့သဘောအဲလှုပ်ရှားတဲ့သဘောဒါရှိတာပဲဒီခိုင်းတာဝေရဆနဲ့မှတ်တဲ့ခါလေးဒီတိုင်းမတောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောရှိတာမြင်နေကြတဲ့စသည်မှတ်တဲ့ခါလေး မြင်သိတဲ့သဘောဒါမှမဟုတ်မြင်ရတဲ့သဘောအဲမြင်မှုဤရာမျက်စိသဘောဒါတွေရှိတာပဲဒါပဲမြင်တယ်ဆိုလို့ရှိရင်မြင်သိမှုကသင်ကြားမြင်ရတဲ့အာယုံနဲ့သင်ကြားမြင်မှုဤရာဖြစ်တဲ့မျက်စိတွေပဲသင်ကြားမှာတိုင်းမှာတိုင်းအဲ့ဒီတရားတွေရှိတာကြားတယ်နားတယ်စားတယ်အဲတွေးကြည့်တယ်မှားရတယ်မှာလည်းဒီတိုင်းပဲစေကုသနာကြံစီတယ်မှာလည်းကံစေကုသနာကြံစီတဲ့သဘောလေး အဲဒီသဘောတရားလေးဖြစ်သွားအဲဒါရှိတာပဲအဲဒီတရားလေးတွေအမှန်တိုင်းပြီးမှန်တိုင်းမှန်တိုင်းမှန်တိုင်းပြီးအာတတိပဌာန်တရားပဲအဲဒီတတိပဌာန်တရားဧကယနောမေဘောတကြောင်းဒီတော်လားတခုဒီတော်လားမယ်တခုဒီတော်လားဆိုတာသိပြင်မရှိဘူးဒီတရားနဲ့ပဲရှိတယ်လို့သိရကြကြောင်းဒီတော်လားဆိုတာကတော့ဘေးလမ်းကွဲမရှိဘူးဒီလမ်းကသွားရခြင်းလမ်းဆုံးရင်ရွာတွေ့တယ်ဆိုတာလည်းပဲ လူရာကိုတခါလဲရောက်မယ်ဘေးမှားတော့ကြမရှိဘူးကြောင်းပြီးတော့လမ်းတစ်ခုပြီးတော့လမ်းဘယ်သွားမဲ့လမ်းတော့ဆိုရင်သတ္တနာဝိတ္တရိယသတ္တနာတ္တဝရဝိတ္တရိယကိလေသာညင်အပြင်းမှကင်းဝေးစေရန်လွန်ငါဒီကရင်တော့မေဘောတစ်ခုပြီးတော့လမ်းတစ်ကြောင်းပြီးတော့လမ်းပါပဲသတ္တဝရ စိတ်ညစ်ကြေကင်းဖို့တဲ့စိတ်ညစ်ကြေကင်းမှုရတယ်ကြောင်းဒီတော်လာမယ်ညစ်ကြေဆိုတာကိုညစ်ကြေစိတ်ညစ်ကြေနှစ်ခုရှိတယ်ကိုရုပ်ညစ်ကြေနဲ့စိတ်ညစ်ကြေဒီလိုနှစ်မျိုးရှိတယ်ရုပ်ညစ်ကြေကတော့အလုံးသိကြတာပဲရုပ်ညစ်ကြေဆိုတာကိုမှသွေးတွေညှော်တွေတို့ဒီစာညစ်ကြေတွေရှိတယ်ဒီပြန်လဲ မျက်စိကနေပြီးထွက်တဲ့မျက်ရည်တို့မျက်စိတို့အာယုညည်ကြီးတွေပဲနားကထွက်တဲ့နှာကြီးနှောင်းကထွက်တဲ့နှာတို့စကားကထွက်တဲ့ဝေးတို့အဲကိုယ်ကဒီကိုယ်လုံးကထွက်တဲ့ချိုးပေါ်ပြထွက်တဲ့ချိုးတွေဒါကလာပြီးတော့ကတ်တဲ့ခုံမှုန့်နေတဲ့ခါတိုင်းဒီချွေးစေးတွေနဲ့ကပ်ပြီးတော့ကြီးညော်တယ်သိုးဆုံးညည်ကြီးတွေကလည်းဒီကြီးတွေငယ်တော့တာရှိတာပေါ့လေအဲဒါကြီးဟာ အဲဒီမြေကြီးတွေစင်ကြအောင်ကတော့ရေနဲ့သေးကြရတယ်ရေကရေကြီးတယ်ရေမရှိဘူးမကျုပ်ရေကြီးနေပဲလို့အဲဒီရေတွေကကြားတဲ့အခါကျရင်သူကသိဉာဏ်ကြောက်ရေနဲ့သေးကြရရေနဲ့သေးကြလိုက်သူကပြောင်းသွားတာလေဒါကတော့လူတိုင်းလူတိုင်းပြီးတယ်ဒီလိုလုပ်ရတယ်ဆိုတာပြီးတယ်ငယ်ငယ်ကလေးဘဝတည်းအစာရမျက်နှာသေးလိုက်ရေချိုးလိုက်ဒါကတော့ပြီးတာလေရုပ်ရည်ကြီးစင်ကြအောင်လုပ်ဖို့ရတော့ နားရကြပါလေငါတော့နားရကြနေစဉ်နဲ့သုတ်သင်သုတ်သင်ဆေးကြောနေကြတာပဲမသုတ်သင်မဆေးကြောလို့ရှိရင်လည်းနေရာကြောက်ဒီကိုကြီးလူတွေသွားလို့ဖြစ်မှာမဟုတ်အဝတ်ထဲရင်ကျင်သွားလို့ရှိရင်လည်းပဲကျော်ရတယ်ကိုရတယ်ဒါသိတာပဲကျော်လဲကိုလိုက်ရင်ပြောင်းနေပြီးတာစိတ်ညစ်ကြေးကြတော့စင်ကြအောင်လုပ်ဖို့ရတာမသိဘူးဘယ်နဲ့လုပ်အောင်မသိဘူးစိတ်ညစ်ကြေးခက်တယ်သူက လူမျိုးတိုင်းလူမျိုးတိုင်းနိုင်ငံတိုင်းနိုင်ငံတိုင်းမှာပညာရှိတွေဆိုတာရှိပါတယ်သူရတဲ့သူပညာရှိတွေရှိသူတို့လည်းသူတို့နီးနေသူတို့ထွင်ရတာသိနေပြည့်စင်ကြယ်တယ်နီးဆိုပြီးတော့ထွင်ရတာနီးတွေကမဟုတ်တော့မစင်ကြယ်ဘူးအဲမြတ်စွာဘုရားပွင့်လာမှဒီသိဉ္ဇီပြည့်စင်ကြယ်တယ်နီးရတာဒီပရိပဌာန်တရားသိဉ္ဇီပြည့်စင်ကြယ်တယ်နီး စိတ်တဏှာမှာလောဘတွေဖြစ်ပြီးတော့ညှဉ်းနှွမ်းတယ်ဒေါသတွေဖြစ်ပြီးတော့ညှဉ်းနှွမ်းတယ်မောဟတွေဖြစ်ပြီးတော့ညှဉ်းနှွမ်းတယ်အဲဒီစိတ်ညစ်ကြေးတွေကိုတချို့ကညစ်ကြေးမှမသိဘူးလောဘဖြစ်နေတာကောင်းတယ်ထင်ထင်ထင်နေတာပဲဒီလိုရှိတယ်။ညစွာဘုရားဟောကြားလိုက်တော့မှဒါတွေကအညစ်ကြေးတွေပဲလို့သိရတယ်။ဒီညစ်ကြေးတွေသင်္ကြန်ဟောကလည်းပဲတတိပ္ပာနီးနဲ့လုံးဝသင်္ကြန်နိုင်တယ်ဆိုတာသိရတယ်။ညစွာဘုရားဤသာသနာတော်တွင် လူပြည့်လာလို့မြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေကိုကြားနာနေရလို့ဒီလိုသိရတယ်တချို့မသိသေးဘူးအဲဘုရားသာသနာတော်ချင်းဘုရားဘာသာလို့အမြင်ခံနေတယ်မဲ့လို့ဒီလိုတရားကလည်းမကြားနာရအဲမကြားနာရတော့သူတို့မသိဘူးကြားနာရပြန်လည်းသူတို့စိတ်မူလာဘူးသူတို့တွေကရှိရတယ်လို့လားမျိုးတရားမျိုးမနာနိုင်ဘူးသူတို့နာနိုင်တဲ့တရားကဘုသူကြောင့်လို့ပါတယ်ရင်ပြမောစရာကြောစရာတွေဒီလိုအရင်မှနာတယ် ဒီလိုတကယ်ရေးကြည့်တဲ့တရားကြရင်သိမနာနိုင်ကြဘူးမနာနိုင်ခဲ့တယ်အခုဒီမှာပရိသတ်တွေနာနေကြဖြစ်နေလို့ဒီမှာတော့ချိုးကြတယ်ဒီပရိသတ်တွေကတော့လေကုလိုတရားတွေသိမနာဘူးအဲဒီလိုပြောပြချင်းစရာတရားသိမကြဘူးအကျိုးနာကုန်နာခြင်းမနာဝန်ဘူးတဲ့ကျိုးအကျိုးကတရားကသိမှုတော့ကိုယ်တွေဝါတွေနဲ့မှဆိုသိမှုနေတော့တရားနာတဲ့လူတွေကနေပြီးတော့ချက်နေဟောတဲ့လူကမချက်ဘူးတရားနာတဲ့လူကချက်နေလို့ရှိသေးတယ် အဲတရားနှလုံးသွင်းရင့်ကျက်ပြီးနေတဲ့ပုဂ္ဂိုလ်ကအဲဒီလိုတရားအမှုတွေကိုမနာတော့တရားအမှုတွေနားနေတဲ့ပုဂ္ဂိုလ်ကလည်းပဲဒီလိုတရားတွေမနာတော့မနာတော့သူတို့မှသိဉ္ဇည်ကြီးစင်ကြယ်တဲ့တရားသူတို့မသိဘူးဘယ်လိုအားထုတ်မှမသိဘူးအားထုတ်ရမယ်လို့ပြောပြမယ်လို့သူတို့စိတ်မဝင်စားဘူးအားမထုတ်နိုင်ဘူးဒီလိုပုဂ္ဂိုလ်တွေရှိရဲ့ဘုရားဘာသာဝင်တွေဆိုပြီးတာနင်းလာတာပေါ့အင်္ဂလာရခဲ့တဲ့ခွင့်ကောင်းရနေတော့ ဘုရုဘာရနဝမခဏကြီးကြပြီးတော့နေတော့တရားနဲ့သူတို့မျက်နှာလွှဲနေတရားကြောပေးနေတယ်လို့သွားမှာပေါ့ဒီလိုပုဂ္ဂိုလ်တော်တော်များများဘူးလို့ဟွန်းသိမိတာတာမုခိတိတာယံလောကသမိန်သူတော်လဗံမနုဿာသီလဘောသာသဓမ္မသာသာဒေသနာလံဝါယမိတုံဒါသအတ္တကာမိနသတုနာဟွန်း ဘုလိုပါလားနော်မှာဖြစ်ဒုက္ခပါပဲဒီဒုက္ခပဲငါဒါလေးတွေနောက်ပိုင်းမှာဟောတာကောင်းတယ်ဒီငါဒါလေးတွေမနုဿပရိလာဘောစလူဖြစ်ကိုရာခြင်း၎င်းသာဓမသာသာဒေသနာသူတော်ကောင်းတရားကိုဟောကြားခြင်း၎င်းဒီလူဒီတော့ရာခြင်းလူအဖြစ်သူတော်ကောင်းတရားဟောကြားခြင်းဟူသောအခွင့်ကိုလောကသမေလောကနဲ့သူတို့နှစ်ပါးအလုံးမင်ရခဲ့လာပါပဲ လူဖြစ်ကိုရလဲခင်းနေတယ်ဒါပေမဲ့ခုကလာလူတွေကပေါ်လုံးလို့လူဖြစ်ကိုရလွယ်လို့ပြည့်နေလူတွေကသိပေါ်တိုးတိုးလာလူဖြစ်ကိုရလွယ်တော့လွယ်တဲ့ဥစ္စာမဟုတ်ဒိဋ္ဌာန်တွေပါတယ်နဲ့သာတော့လူကငယ်သေးတာပေါ့လေလူဖြစ်ကိုရလဲခင်းနေတယ်နောက်ပြီးတော့ သူတော်ကောင်းတရားဟောကြားခြင်းသူတော်ကောင်းတရားကြားနာရခြင်းအဲ့ဒါကတော့ရခဲ့တယ်ဒါကတော့လူဖြစ်နေမယ်လူသာဖြစ်တော့သူတော်ကောင်းတရားကြားနာတဲ့ပုဂ္ဂိုလ်ကတရားမှတယောက်မရှိဘူးတရားမှတယောက်မရှိဘူးသဘာဝမှာသတိဘောဘုံညာလောက်ရှိလို့သုံးရကျော်လောက်ရှိရင်ကျူးပါတဲ့သတိဘောသုံးရကျော်လောက်ရှိတယ် အဲတရားတယောက်ဆိုတော့ရှိတယ်ဘုံတွေတော့ကြည့်ရမှာမဟုတ်ဘူးအဲဒါတော့ကြည့်မှာမဟုတ်ဘူးอืมအဲဒါကြည့်မှာမဟုတ်ဘူးအဲဒါတော့ဒီကသူတော်ကောင်းတရားကြာကြာနာနာတဲ့ပုဂ္ဂိုလ်မရှိပါဘူးအမှန်တော့နည်းပါလေသမာဓိမှာအများဆုံးရှိတာပဲဒီဒီနေရာတွေမှာဆိုရင်ယူရမှာတင်တင်ရှိရဲ့ ဒီဘုံမှာလည်းသိနေကြည့်တယ်ဘုံမှာပြေတော့တော့ဒီလိုတရားတွေကိုနားဒီလေးနည်းနည်းတရားတွေသိနေနာကြရအောင်ဘုံမှာဒီထဲမှာကိုတရားနာတဲ့ဘယ်လိုတရားနာတဲ့ပုဂ္ဂိုလ်နဲ့မနာတဲ့ပုဂ္ဂိုလ်တွေမနာတဲ့ပုဂ္ဂိုလ်တွေကများတာပဲနားတဲ့ပုဂ္ဂိုလ်ကနည်းနည်းရှိတာပဲအဲ့တော့ကြာခဲ့တယ်အဲလူပြင်းတဲ့သူတော်ကောင်းတရားတွေကြားနာခြင်းဟာလောကမှာအနာရခဲ့တယ်ကုသိုလ်မ ဒုံလဘတွေမဟုတ်ဘူးသူ့ဒုံလဘအလုံးကိုရခဲ့တာသီရာသမုခိဘူတံသီရာဒိုင်ရာထိုးလွန်ရခဲ့တော်ခွင့်ရည်သည်သမုခိဘူတံမြေမောဖြစ်လေသည်အခုအခုလိုတရားကိုနားနေရတဲ့ပုဂ္ဂိုလ်တွေမျက်မှောက်ဖြစ်နေတာလက်ပေါ်ရောက်နေတယ်လို့လက်ရည်အနီးရောက်နေတယ်လို့ပဲ အဲကောက်ယူလိုက်ရင်ရတော့မှအဲဒီလိုဖြစ်နေတယ်ကိုမြင်မောက်ရင်ကိုရှိရင်ရောက်နေပြီတဲ့သမင်းစားဖို့ရသမင်းပွဲမြင်ပြီးအသင်းဖြစ်နေတယ်လို့ပဲစားရုံပဲရှိတော့တာပဲအဲမစားသေးပါဘူးဆိုရင်တော့ဒီအဲဒါစားမကြည့်ဘူးလေမစားပဲနဲ့နေစားရုံပဲရှိတော့တာအဲဒီမှာဒီတရားကယမနာရလဲတဲ့ခွင့်ရသံမုခိဘူတမျက်မှောက်ဖြစ်နေပြီကိုရှိရင်ရောက်နေပါပြီရဲ့ပြောတာ လူပြစ်ကလည်းရနေမြတ်စွာဘုရားတရားတွေကလည်းကြားနာရနေသတိဓာတ်တရားတွေကြားနေမြင်နိုင်ကြားတဲ့နာနဲ့စားတဲ့ကြည့်တဲ့ကိုယ်တဲ့စားတဲ့လုပ်ကြတဲ့ဒီကုသနာကြံစည်တဲ့ဓဝါ၆ဘဝဖြစ်တဲ့ဖြစ်တဲ့ယုံနာတွေကိုရှုယုံနာတွေကိုရှုရမယ်ရှုလို့ရှိရင်တတိဖြစ်တဲ့သမာဓိဖြစ်တဲ့ဉာဏ်ဖြစ်တဲ့ဝိပဿနာဉာဏ်နဲ့စိတိုင်းတဲ့ပြီးအရိယာမဉာဏ်ပုံညာရောက်တယ်ဆိုတာတို့ယုတ်ကသာပါပဲအခြေကြီးဟောနေရှင်းနေတာပဲသူက ဒီတိုင်းဒီတိုင်းရှုမှတ်နေလို့ရှိရင်ဒါပြီးတာပဲတူတူလေးပဲဒီတိုင်းဒီတိုင်းရှုမှတ်ရမယ်တူတူလေးဒါနဲ့ပြီးတယ်ရသော်ဗျာပမာရိဏသံပါရိသလို့အတူရုပ်ဒီလိုဟောတာကြတာပဲသိနေမှာသံဃာနေနောက်ဆုံးမှာတာကြတာအဲ့ဒါဘိကသုံးပုံဟောထားတဲ့အကျယ်နဲ့အတူတူပဲတယ်လားမထူးဘူးဗမာရိဏသံပါရိထကလွန်ပြီးမရှိဘူးတဲ့ဟောဗမာရိဏမမေသောတိတရား ရှင်းတံပါရိတာပြည့်စုံဝါထုတ်ကြဆိုတာလည်းအကုန်လုံးဝင်တယ်ပရိဒါနာတုတ်ကြီးအကျယ်ကြီးဟောတာကလည်းအကုန်ဝင်တာဒီချင်းတုတ်တွေအကုန်လုံးပါပဲအဲသုတ်တန်ဒေသနာအကုန်လုံးကတည်းကဝင်တယ်အဘိဓမ္မာဒေသနာလည်းတည်းကဝင်တာဒီနည်းကလည်းထိုက်ပြရတော့ဇာဝင်တယ်တည်းကပမာရိနာတံပါရိတာမမေ့တဲ့ဒီတရားတွေအမှားရတဲ့ဒီတရားတွေအခုမြင်နေကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့မှတ်စိတိုင်းစိတိုင်းမှတ်ဆိုတာတွေကပမာရိနာတံပါရိတာနဲ့အတူတူပဲတူတူလေးပဲ အဲ့ဒါတွေကြားနေရပြီတဲ့ဒါနာရခဲ့တာတွေကြားနေလာဝါယမိတုံတာထအလာဝါယမိတုံတာထအတ္တကမေနသန္တုနာအတ္တကမေနမိမိကိုယ်ကိုစိတ်ခင်လိုလားသောသန္တုနာပုဂ္ဂိုလ်ကြီးအတ္တဒုညသောပြည့်ဤသာသနာတော်နဲ့ဝါမိတုံကျူသာတို့ခြင်းကအလမင်းတော်လားမင်းတော်လားလေမိမိကိုယ် ချစ်ပါတယ်ဆိုတဲ့ပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်ကိုချစ်တယ်ကိုယ်ကိုချမ်းသာစေခြင်းနဲ့ဆိုတဲ့လူတွေမိတ်ကိုကိုယ်ကိုချစ်တယ်လို့ပြောကြမှာပဲပုဂ္ဂိုလ်ကိုမချစ်ဘူးလို့ပြောရင်ပုဂ္ဂိုလ်မုန်းတယ်လို့မပြောလောကအချစ်ဆုံးရွေးရလို့ရှိရင်ပုဂ္ဂိုလ်ပဲရတယ်ဆိုတဲ့ပုဂ္ဂိုလ်လည်းချစ်တာမရှိဘူးတဲ့သူကပုဂ္ဂိုလ်ကအချစ်ဆုံးပဲ တချို့ကယုံမယုံပါလားလားပြောတာပုဂ္ဂိုလ်တို့စိတ်သုံးမဲ့တယ်ဆိုသာရကဝုဒုထုတ်ပြအောင်ပုဂ္ဂိုလ်စိတ်သုံးပြတဲ့အကြောင်းညဇာပြတဲ့တဲ့ကမသေးရီကောကလမင်းကြီးဆိုတာအိန္ဒိယနိုင်ငံလေပိုင်းမှာအမှန်တကူကြီးပါတယ်ဘုရားကကျန်ညာနေလည်းအမှန်တကူကြီးအဲသူ့မှာမင်းမင်းမျိုးအစဉ်ဆက်ကလာတဲ့ဒီရားတွေလည်းရှိပါတယ် ဒါပေမဲ့လို့တစ်ချိန်မှာဇာရတာမင်းနဲ့စစ်တိုက်ပြီးတော့သူစစ်ပြုံးလို့ထွက်ပြေးရတယ်ဘုရုံးကတော့ရှင်မင်းတွေကိုယ်တိုင်တိုက်ရတယ်သူဒီနေရာနဲ့မိန်ပေးနေုံနဲ့မရှိဘူးသူကခုခေတ်ကလာတယ်လို့ပြောတယ်ကိုယ်တိုင်ကိုယ်တိုင်တွေ့ရတိုက်ရတယ်ဆီကတက်ပြီးတော့တိုက်ရတယ်ဒါလည်းမြင့်စီပြီးတော့ထွက်ပြေးတာပဲသူအဲဒီလာတော့မာလိကမာလိကဆိုတာပန်းတယ်ရဲ့သမီးပေါ့ ။မားတဲ့သမီးကပါဝင်ရင်မှပါခုရင်အဲဒီရောက်ပြီးတော့နေတာနဲ့သူကမင်းကြီးလာတဲ့ခါကာလမှာသူကဝကျိုးငယ်ပြုစုတယ်ဘယ်သူမှပြုစုမဲ့ပုဂ္ဂိုလ်မရှိဘူးအဲဒီမှာသူကသိကျေးဇူးတင်တယ်ဟောငါအခုနေဘယ်သူမှပြုစုမဲ့စောက်ကြောက်မဲ့ပုဂ္ဂိုလ်မရှိဘူးဒီကလေးမှလည်းပြုစုပြီးရဲ့သူကအမှန်ကျေးဇူးတင်သူလည်းကုသိုလ်ရှိလို့ပေါ့လေ ဒီကုသိုလ်လည်းရှိသစ္စုပ္ပါကုသိုလ်လည်းရှိအင်္ဂါထွက်လာတဲ့ကလာမှမြတ်စွာဘုရားနဲ့တွေ့တော့မုန်းလူပဲလေဆိုတာကိုမြတ်စွာဘုရားပါပါဝင်ရပါခုရအောင်သမင်းစားတဲ့အချိန်ကျတော့စားဝယ်ရမုံလေးဒီဟိုပြင်းတဲ့ဖုတ်တယ်မို့တော်နေအောင်မုံဒီမှာပေါ့ခါးထဲမှာထည့်လာတယ်ဆိုတာကြိုက်တဲ့ထည့်လာတယ်ဆိုတော့ သမိန်နဲ့ထည့်လာမှာပါပဲအဲဒီမှာထည့်လာတာသူကအဲဒီမုံလေးမြတ်စွာဘုရားပြုတယ်မြတ်စွာဘုရားပြုတယ်မြတ်စွာဘုရားဘုံကဘုံမေးပါမလားသူကအောင်းမိမြတ်စွာဘုရားဘုံမေးလို့ရှိတယ်အဲဘုံမေးရတယ်နာအယဝန်တာဖြစ်တယ်အဲဒီမုံလူလာနဲ့မြတ်စွာဘုရားမုံရဲ့အကျိုးပေးကိုသင်လိုက်တဲ့အခါကလာကြတော့နေခြင်းမဲ့မိဖုရားဖြစ်မယ်အခြေအနေကိုမြတ်စွာဘုရားအမြဲတမ်းကျုံနေတယ်ကျေရနာကမေးတော့ မြတ်စွာဘုရားကပြောကြားတယ်အနန္တရဲ့ကိလေသာတွေကဒီနေ့ပဲဟောသလမင်းကြီးမြေကြီးအဖြစ်ရောက်နေတယ်အမင်းအဲ့တော့ဒီသုတ်ပါကုသိုလ်ရှိရတယ်အသိကုလို့လည်းရှိလို့ပါတယ်အဲ့ဒါနဲ့မင်းကြီးကမင်းကြီးကဒီကစိတ္တရာကကျုံးလို့ပြေးလာတော့မောပါကဘယ်သူမှအကူအညီမရှိစောင့် ထောက်ပါမရှိတဲ့အချိန်မှာဒီကလေးမတွေကပြုစုပေါ်ရတော့သူကရှင်နာကျေးဇူးတင်ပြီးတော့ဒီကလေးမတွေကိုချီးမြှောက်လို့လည်းစိတ်ရှိပြီးတော့နားတော့ပြန်ရောက်တဲ့အခါကလည်းကျတော့ဒီကလေးမတွေကိုသူမင်းကမင်းသားနဲ့နားတော့ကိုသူခေါ်ပြီးတော့မိဖုရားအဖြစ်နဲ့သူချီးမြှောက်ပြီးတော့ပေးတာကိုမိဖုရားပြင်မှနိကာဆိုနေတော့ဒီကျင်းမင်းရောစင်ဆက်ကလာတဲ့မင်းသမီးတွေကဖြစ်တဲ့မိဖုရားတွေကတော့သူတို့ကတော့ သူတော်မျိုးတွေဆိုတော့သူတို့ကသူရနေပေါ့သူမျိုးတွေပေါ့ဂုံတွေကြီးတာပေါ့လေရပန်းတဲ့သမီးဆိုတော့သူမျိုးမရှိဂုံကလည်းပဲမင်းဂုံပါဂုံကမရှိတော့ဆင်းရဲဆင်းရဲသူမှသမီးဆိုတော့မျက်နှာငယ်တာပေါ့သူကနာနဲ့မှနာနဲ့သူ့တကောင်ရွက်လို့ဖြစ်နေဘာမှမျက်နှာမရှိဘူးဒါတော့မင်းကြီးကသူ့အလိုလိုက်ပြီးတော့ထားတယ်လိုလိုက်ထားပြီးတော့သူ့လည်းပဲ ဝယ်ရင်းပြီးအောင်လို့စိတ်လည်းပဲစိတ်ချလက်ချနဲ့အာကိုတစ်ခုပြုတ်ပြီးတော့ဝမ်းမြောက်ဝမ်းသာနဲ့နေနေအောင်လို့ဒီနေ့တော့သူကစဉ်းစားတယ်ဒီနေ့ဘောဂလာမင်းကစဉ်းစားတယ်ငါပြဿနာတစ်ခုမေးမှပဲမေးလို့ရှင်ပြည့်လောကမှာမာလိကမင်းကြီးကလောကမှာဖြစ်ဆုံးပုဂ္ဂိုလ်ကဘယ်သူတော့ဖြစ်ဆုံးပုဂ္ဂိုလ်ဘယ်သူတော့မေးလို့ရှိ အာရှင်မင်းကြီးစစ်ဆုံးပါပဲတော့ပြောမှာပဲပြောလို့ရှိရင်ငါလည်းသူ့စစ်ဆုံးပြောရမှာပဲဒီလိုပြောလို့ရှိရင်ရင်းနှီးနှီးဖြစ်ပြီးတော့အဲနန္ဒရဲမသူရဲရဲဝံ့ဝံ့နဲ့နေဖို့မှာပဲဆိုပြီးညှော့တဲ့သဘောနဲ့ပါပဲ။တင်ညာတော့ခါကာလကြတော့ညှော့ခြင်းမေးတယ်မင်းကြီး။မာလိကရေမင်းလောကမှာမင်းဘုသူ့စစ်ဆုံးတော့မေးတယ်။မာလိကကစဉ်းစားတယ်။ဘာပညာလဲကြည့်ပါလေ။ စဉ်းစားသိနေတာမင်းကြီးမေးတဲ့မိဘကတော့ရှင်မင်းကြီးဖြစ်ဆုံးမယ်လို့ပြောစီရင်လို့မေးတာပဲဒါပေမဲ့စဉ်းစားကြည့်လိုက်တော့ပုဂ္ဂိုလ်တဲ့တော့ပို့ပြီးတော့မဖြစ်ဘူးပုဂ္ဂိုလ်ကအဖြစ်ဆုံးဖြစ်သူကစဉ်းစားကြည့်တာဟုတ်တယ်ပုဂ္ဂိုလ်ကအဖြစ်ဆုံးဖြစ်ပြီးတော့မင်းကြီးမျက်နှာတော့မကြည့်နိုင်ဘူးမှန်တာပြင်မှပြင်မှာပဲလို့ဆိုကြတယ်ရှင်မင်းကြီးဒီမှာစဉ်းစားကြည့်တာဖြစ်ရင်ကိုယ်ကအဖြစ်ဆုံးဖြစ်နေတယ် ဘာကြနေလဲသူရှင်းဆက်ဖို့ဆက်တယ်သူမူလမူလကဟိုဒီပြင်းလာတဲ့အရှင်ကမကြပဲရှင်းတယ်ရှင်းဆက်ဖို့ရခဲဒါပေမဲ့လို့ဟိုလည်းကမဏိကကသူ့သူ့လည်းပဲဘယ်လိုပြင်မလို့လဲကပြန်ပြီးတော့မေးကြတယ်ရှင်မင်းကြီးကလောကမှာအဖြစ်ဆုံးပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်သူအဖြစ်ဆုံးတော့လို့မေးတော့ ဟောဒလာမင်းကြီးကလည်းပဲမာလိကာကရှေ့ကဖြေတာတော့သူလည်းပဲတမျိုးဖြေလို့မဖြစ်ဘူးသူကမှားလဲမှားနေတော့ကိုယ့်ကိုယ်ကအစ်စ်ဆုံးဖြစ်အဲဒီတော့သူလည်းအေးငါလည်းပဲငါ့ကိုယ်ကအစ်စ်ဆုံးပဲလို့ပြောတယ်ဒီတော့မှဒီနောက်တဲ့နေ့ညသောဘုရားကရောက်တဲ့အခါကျတော့ဟောဒလာမင်းကြီးလည်းဆိုပြတော့ကြောက်တယ်ဟိုက ကျောပုဂ္ဂိုလ်နေရာရင်စဉ်းစားကြည့်လို့ရှိရင်တို့အိမ်တွင်းရေးတွေဖရလာကြောက်တာမတော်ဘူးလို့လည်းအောက်မေ့ရင်အောက်မေ့မှာပေါ့သူစားဒါပေမဲ့လို့သူကတရားနဲ့စပ်ပြီးတော့ဒီလိုကြောက်ပါတယ်သူကမှတ်လို့သားလို့သူကအဲ့ဒါဒီကြောင်းရာတွေကြောက်တယ်ဒီတော်ကဗျာတဲ့မာလိကာကိုဒီလိုမေးတယ်မာလိကာကဒီလိုဖြေတယ်ဒီတော်ကဒီတော်ကလည်းမာလိကာကမေးတော့လည်းဒီတော်ကဒီလိုဖြေတယ်ဖြေတယ်ပုဂ္ဂိုလ်ဟာအစ်စ်ဆုံးပဲလို့သူဖြေတယ်ဆိုတော့မြတ်စွာဘုရားမှန်တယ်ကြောက်သဗ္ဗတိတာနုပရိကမှာစေတသာ အလုံးစုံသောရမျက်နှာတွေလိုက်ပြီးတော့ရှားပါတဲ့မိမိကိုယ်တဲ့จิตတဲ့ပုဂ္ဂိုလ်ဆိုတာဘယ်မှမတွေ့ရဘူးတဲ့ပုဂ္ဂိုလ်ဟာจิตဆုံးမယ်တဲ့ဒါကြောင့်ပုဂ္ဂိုလ်ကိုจิตတော့အလုံးသောပုဂ္ဂိုလ်တွေလည်းပုဂ္ဂိုလ်ကိုจิตကြတာတော့ဟိုပုဂ္ဂိုလ်ကလည်းသူ့ကိုယ်သူจิตဟိုပုဂ္ဂိုလ်ကလည်းသူ့ကိုယ်သူจิตတော့ပုဂ္ဂိုလ်ကိုจิตနေတဲ့ပုဂ္ဂိုလ်တွေရှိလေတော့ကြောက်အဲတယောက်သောပုဂ္ဂိုလ်တယောက်သောပုဂ္ဂိုလ်မမြင်စေခြင်းဘူး တဲ့ဆင်းရဲဒုက္ခရောက်အောင်မပြုသင့်ဘူးလို့ညဇောရကာထာလေးနဲ့ဟောပါတယ်နာကောင်းပါတယ်လားမေတ္တာတရားပွားများဖို့ပါအဲ့ဒါပုဂ္ဂိုလ်ဆိုတာအဖြစ်ဆုံးဒီလိုမိဘတွေကသာသမီတွေကိုချစ်တယ်လို့ဒီလိုလည်းပြောကြတယ်ဒါကတော့ဒီလိုလည်းမဟုတ်ပါဘူးသူကတကယ်ကြတော့ကိုယ်ရေးကြတော့ပုဂ္ဂိုလ်ကအချစ်ဆုံးပဲဒါကြောင့်အတ္တကာမေနပုဂ္ဂိုလ်ကို လိုလားချစ်ခင်သောပုဂ္ဂိုလ်ဖြစ်ခဲ့လို့ရှိရင်သတ္တတော်မြတ်စွာဘုရားဤသာသနာတော်နဲ့ဝါမီတို့ကျူစာထုတ်ခြင်းကလမ်းပင်တော်လာပြီပုဂ္ဂိုလ်ရှိဆုံးလို့ရှင်ပြန်မှာရှင်ပြအထုတ်ကိုရသင်ပြီတဲ့ဘယ်လိုနှလုံးသွင်းပြီးတော့ကျင့်ရမလဲဆိုတော့ရှင်ကသာဝိဇ္ဇညာပတ္တမံသနောဝင်မှာဥပ္ပစ္စေက တထာဘေကုံပဲနည်းဖြင့်သာဓမသူတော်ကောင်းတရားဝိဇ္ဇညာသိရပါမည်ဘေကုံပဲနည်းဖြင့်ဆိုဆရာတရားကိုကိုယ်တိုင်တွေ့သိရပါမလဲလို့ဒီလိုနှလုံးသွင်းပြီးတော့အထုတင်တယ်ခနောဝေမဥပ္ပစေကခနောဘုရုပါရနဝမခနာဒီဝေစင်စင်မဥပ္ပစေကကြောလွန်၍မသွားပါစေနဲ့အဲဘုရုပါရနဝခနာအခုရနေပြီရနေတဲ့ခနာလေးကြောလွန်မသွားပါစေနဲ့ကိုယ်မသွားပါစေနဲ့ akụegoalraaapanajiolụ jiolụ karụraụ a a i sadi yea narbụra na a

အဲဒီမကောင်းမှုတွေပြုရကြတယ်ဆိုလားအဲကုသိုလ်ကောင်းမှုတွေအကျိုးပေးလို့ရှင်အဲဒီလိုဆက်တန်းကြနေတဲ့ဘဝတွေရောက်ဆက်တန်းကြတဲ့ဘဝတွေရောက်ပြီးတော့မမာရနေတဲ့တိုင်မကောင်းမှုတွေပြုပဲလေးပါးဆိုမကြဘူးမဟုတ်ကြမှာဒါကြောင့်မို့ဘုရောဘာရဏမခဏလွန်သွားလို့ရှိရင်တဲ့ဒါနသီလတွေကုသိုလ်ကောင်းမှုတွေအကျိုးပေးနေမယ်သိကြတာမဟုတ်ဘူးတဲ့ငရဲကိုကြားတတ်တယ်တဲ့ငရဲကြားတဲ့အခါကျတော့စိုးရင်ရတယ်နဲ့ဒီတော့သတိသား၄ယောက်ဆိုတော့ကြောက်ဘူးကြောက်အောင်သတိသား၄ယောက်တွေ လူကြီးဥစ္စာတွေပေါ်များလာတယ်မလုပ်ကြမလဲဆိုတော့သူကမကောင်းမှုတွေနဲ့ပဲပြောနေတာသဘောကျအဲဒီလူဥစ္စာပေးလို့ရှိရင်ဘယ်သူမှမစိုးအဲစိတ်ဆိုတာဖောက်ပြန်လာကြည့်တဲ့မျိုးသမီးတွေကိုဒီဥစ္စာပေးပြီးတော့သူရှားရောက်ပြီးတော့မကောင်းမှုတွေပြုရသလိုအကြံပြုပြီးတော့အဲဒီမကောင်းမှုတွေပြုလာကြတာဘယ်လိုသားမရတွေဒီမှားကြနေရဝရကြနေကြတာအဲနေရဝရ တက်ကနေပြီးအောက်ကျသွားတာကနှစ်3000အောက်ကနေပြီးထက်တာကနှစ်3000အဲဒီတက်လာတဲ့အခါကာလမှာသူအချင်းချင်းညီညီကြတယ်အဲဒီထဲမှာပါတယ်တို့ဘယ်တော့မှလုပ်ပါမယ်ဆိုယောက်ကပြောတယ်ယောက်ကတို့လုပ်ဖို့ရရဲမရှိဘူးกว่าတယ်တို့ကဟိုလုံးကသိဆိုးခဲ့တာကိုတယ်သူကပြောအဲဒါတယောက်ကတော့ဗာပြောတယ်ဆိုတော့ရင်ငယ်ကလူရင်တော့ကွာတဲ့လူကရောက်လို့ရှိရင်တို့ကုသိုလ်ကောင်းမှုတွေပြုပါမှာဆိုပြီးတော့ပြောတယ်အဲဒါဆိုရင်ပူပါနေပုံလေးဒီလိုဟာတွေအများကြီးရှိတယ် ya ee u rụ a ye uye a e a a iaaụrọara waana lụagụihu i neli je ai ji i

နိယာမတံသူတော်ကောင်းတရားကိုမြဲစေရတော်အရိယာမေကိုစေဝိရာဒိဋ္ဌိကဲ၍ချွေရင်းစင်ညာအရိယာမေကိုမရခဲ့လို့ရှိရင်လည်းဝါနိသောဝအတိတာသောစိရစိရတာနုတပိတ်တဲ့တူအတိတာသောလွန်အတိသောကျိုးစီပါစီသောဝါနိသောဝကိုမိခဲ့သောစိရတံရှင်င်းသောသောကာလပါရမီတပိတ်တဲ့တူပူပန်ရလိမ့်မည်အဲကိုမိတယောက် ဘုံနေတယောက်ထူးဆန်းတဲ့ကုံဟိုးတန်တဲ့ကုံအဲရောင်းလို့သွဲမဲ့ကုံပေါ်နေတဲ့ဥစ္စာကိုကိုကအသွားနောက်ကျနေလို့သူများရသွားတယ်ကိုမှမရဘူးဆိုလို့ရှိရင်အဲတစ်ထောင်တို့တစ်ပေါင်းတို့တစ်သိန်းတို့အများရနိုင်တဲ့လုံကအဲ့ဒါကိုမရလိုက်ဘူးဆိုလို့ရှိရင်ငါသွားနောက်ကျသွားလို့ငါမသွားပဲနေပြီလို့ ငါပြင်းရင်နေလို့သင်ကျိုးမရလိုက်ဘူးဆိုပြီးတော့ပူပန်ရတယ်တဲ့အဲ့ဒါလိုပဲဒီယောဇမာရဒီကုံကြီးကုံဒီတယောက်ဒီလိုပဲရသည်ရလိုက်တဲ့ခွင့်ရေးကိုမြည်ဝဲနေတယ်လို့အကျိုးမဲ့တွေအများကြီးဖြစ်သွားတာကိုဟောထားပါတယ်ဒီယောဇမာတရားအလောင်းကုံဒီနဲ့ဒီဝရကုံဒီနဲ့ကုံဒီတယောက်တော့ရွယ်ကုံဒီဆိုရယ်ရွယ်ကုံဒီတော့ ကြီးကပါလာပြန်ရတယ်အခုလွယ်ခဲ့ပါလေထည့်ပြီးတော့လမ်းမော်လျှောက်ပြီးတော့လက်ဝက်လက်သားလေးလျှောက်ကြောင်းနဲ့ပုံနယ်မျိုးပါပဲအဲဒီလိုရောက်နေတော့အဲလွယ်ရင်းနဲ့ထည့်ပြီးတော့လက်ကောက်တော့သတိနဲ့တောင်းတော့သိခုတာကြီးမဟုတ်ပါဘူးတော်သိရင်ဟာတွေပါပဲအဲဒီမှာဖန်လက်ကောက်တွေပါဒီမှာရောက်ကြောင်းလာပါတယ်သူကပြီးတော့သူကအဲဒီအကျိုးပဲအဟောင်းပစ္စည်းပြောင်းနေတယ်လဲဒီဥစ္စာတွေအဲဒါရွယ်ကုန်ပြီဆိုပြီးပြန်လာတယ် အဲလက်ဝတ်လက်စားတွေရောင်းတဲ့ကုန်ပြီးပါပဲကုန်ပြီးမြောက်သူတို့ညီကန်းတစ်ဖက်ကူးပြီးတော့မျိုးတစ်မျိုးမှာသူကရောင်းကြနှစ်ယောက်လုံးအဲဒီမျိုးလူရောက်တဲ့ခါကာလကျတော့နှစ်ယောက်လုံးပြိုင်ပြီးသွားလို့ရှိရင်တော့အရာနဲမှာမို့သူကခွဲဝေပြီးတစ်ပိုင်းပထမ ဓမ္မကိုပိုင်းကိုကြရပိုင်းဒီပိုင်းနေပိုင်းပြီးတော့အဲရောင်းကြဖို့ဒီတော့ကိုပိုင်းကရောင်းပြီးတဲ့အခါကြတော့ဟိုဘက်ကလည်းဟိုဘက်ကပုဂ္ဂိုလ်ရောင်းပြီးတဲ့နေရာတွေလည်းပဲလိုက်ပြီးတော့ရောင်းနိုင်သေးတယ်ဆိုခွင့်ပြုတာဒါနဲ့အဲဒီမှာရောင်းကြရောင်းကြတော့ဒေဝရကုံကြီးဒေဝရလောင်းကုံကြီးကကြောက်ပြီးတော့ရောင်းတဲ့ရက်ွက်ထဲမှာတထေးဟောင်းတူးတွေကြောက်သွား ဒီခြေတုံးကတော့ဒီပြုစာတွေပေါ်များလို့တတိအိမ်နဲ့ဒါပေမဲ့လို့ကံကောင်းကြောင်းမသိလို့တတိကြီးကလည်းသုံးအဲဒီမောင်တို့ဘာတို့အကိုတို့အဲဒီတော့ဟာတွေကလည်းမရှိတတိကတော့ကြီးရှိအဲသာသားတွေဘာတွေလဲထောက်ဆံမရှိပဲနဲ့သမီးလေးညီလေးညီမလေးတယောက်ပဲရှိအဲညီမလေးတယောက်ပဲရှိ စင်ရရဲ့အခြေအနေမျိုးရောက်ပြီးတော့အဲဒီမှာဒီဝရအလောက်ရွက်ကုန်စီကလမ်းကနေပြီးတော့ပရိကလေးတွေနဲ့တောင်းကလေးတွေလက်ကောက်ကလေးတွေလာလိုက်တာကောင်းလိုက်တာအဲဘယ်သူကြမလဲဝယ်ကြမလဲစသည်ကျိုးပဲနဲ့လဲလဲနိုင်တယ်ဇွန်ကျိုးဖလားခွဲဒါတွေနဲ့လဲလဲနိုင်တယ်စသည်နဲ့ကျညာတော့အဲဒီကလေးမလေးကကလေးဆိုတော့သူမျိုးသမီးကလေးမလေးတွေဆိုတာဒီလိုပဲလဲဝယ်စားတို့ညင်တာဟော ဘယင်းတော်တို့ဟောရီလမ်းကဒီလိုဒီစည်းဥစ္စာတွေဟိုတင်းနဲ့လက်ဝက်လက်သားတွေလဲတယ်လို့ဆိုတယ်အဲဒီမှာတည်းတစ်ခုတော့ဝယ်ပေးပါဦးအဲတို့ဘာမှမရှိဘူးတို့ဘာမှလဲကြမရှိဘူးရှိပါတယ်မေးရှိပါတယ်ဟွာအဲမိဖို့တဲ့ဟိုမှာအိုးကြီးတစ်ခုကဘာမှမကောင်းဘူးလားကြီးလဲကြတယ် အေးရှိလို့ချင်းလဲတာပေါ့ဆိုခေါ်တယ်ဟောတော့ယောဂလောင်းရကုံတွေကလာပြီးတော့ရှိတာပေါ့လေဒါနဲ့ဟောဒီမောက်သူမာလေးသင်တော်သာကြည့်ပြီးတော့ပြေးပါတော့ဟောဒီခွက်ကြီးခွက်ကြီးအိုးကြီးပေါ့ဒီခုရှိတယ်ဆိုတော့သူကဟိုကမသုံးမဲ့ထားတဲ့ရွှေခွက်ဆိုတာကိုမှဒီဆိုတော့ဒီတုန်းကတော့ချမ်းသာတုန်းကတော့သူကရွှေတွေအကောင်းနေသုံးဆွဲရွှေခွက်ကြီးတယ် အဲဒီရှုပ်ွယ်ကြီးကဒုကြီးတွေပါတယ်ပြက်နေတော့ရှုပ်ွယ်မမသိဘူးသူကကြားပြရတော့ရှုပ်ွယ်မမသိတော့သူကတိုင်းကြီးတာနဲ့ကိုယ်နဲ့ဆိုတာသိတယ်သူကလူသားတွေလည်းပြီးတော့တိုင်းကြီးတွေကသာဆွေပဲဆိုပြီးတော့ဘုံမဟုတ်ကြလားလို့ဆိုတယ်အာဂရိပါလိနဲ့ပေါ်တယ်သူဖြစ်ဖြစ်ပြီးရွှေပဲဆိုပြီးပြီးတော့သူကယူတာကတော့အခိုးတော့သိမ့်တာလားကိုယ်သိမ့်တော့တာနဲ့ခွက်ကြီးဒါပဲမဲ့လို့ ဒီတိုင်းရှုခွင့်မပြီးလို့ရှိရင်ရောမပြီးလို့ရှိရင်ကအဖိုးတွေနည်းနည်းပေးနေရမယ်ပြီးတော့ဒါကြီးဖုံးမတန်ညောင်ဆောင်ပြီးနောက်တစ်ချိန်လာမှလွယ်လွယ်ကူကူနဲ့နည်းနည်းပါးပါးပေးပြီးတော့ယူမလို့သူကဒီစိတ်ကူးတာပေါ့စိတ်ကူးပြီးတော့သူကစိတ်ဆိုးမှလို့စိတ်ဆိုးတဲ့အနေမျိုးနဲ့အာဒီခွက်ကြီးဘာအသုံးကြလို့လဲလကားခွက်ကြီးပဲဆိုပြီးတော့ပြစ်ချသွားတယ် ဘာကြီးတွေလည်းမသိပါဘူးသူကြောက်အောင်ပြီးတော့သွားသူရောက်ပြီးတော့နောက်တရားလုံးကုန်ကြီးကအဲ့ဒီလမ်းရောက်လာတယ်ဆိုတော့ရောက်လာတာသူကလည်းပဲတတိလေးတွေတောင်းလေးတွေလက်ကောက်ကလေးတွေစလိုက်တာကောင်းလိုက်တာဘယ်လိုကြမလဲအကျိုးပဲနည်းနည်းလဲယူနိုင်ပါလေအဲကိုလိုဝကြတိုက်တယ်လို့လဲယူနိုင်ပါလေစသည်ဖြင့်ပြောပြီးတော့ရှင်းရတော့လင်းပါလေတခါပြောပြန်ဟွာငါကြမ်းဟွာ ကိုယ်နေတယောက်လာကြဟဲ့မလုံးနဲ့မလုံးနဲ့နင်ခုနကကိုယ်နေကတို့ကဘာမှဖုံးမတာမှုလို့ပြောတယ်တို့အချက်ကွဲတယ်နေရာမကြောက်ဟုတ်ဘူးခွာရခုနကဒီကြီးကတမျိုးပဲအခုလူကပြောဆိုရတယ်ခြူတယ်ပြီးတော့ခေါ်ကြအောင်စေအရင်နေသဘောပဲခေါ်အောင်ဆိုတော့ခေါ်တော့နေရာလုံးအဲဒီဒီဘဟောင်းကြီးကိုတိုင်ကြည့်တာနဲ့ပြီးတော့ပြီးတော့ချစ်ချီမှန်းပြီးနေရာလုံးဆိုတော့ယူသားကြောက်မှတယ် မတရားတဲ့ချင်းအချောင်ရတယ်အောင်လားမလုပ်ဘူးဆိုတာတရားလုံးဆိုယူသားချောင်မှာပြီးတော့သူကကျောင်းကျောင်းမှာပဲပြောပါတယ်တော်ကြီးဒါဟာဗာမညခွမှုဘူးသာရှုွက်ကြီးတံဘိုးအချင်းဆိုရင်တသိဒ္ဓံနဲ့ကျွန်တော်မှဒီတသိပေးစရာမပါဘူးဟိုကလည်းပြောတယ်ပြောခွင့်ရ သိကွယ်ခုနကကိုကြီးကပြောသွားတော့ဘာမှမတမ်းဘူးလို့ပြောပါတယ်တဲ့အခုနင်းတသိမ့်တန်တယ်ဆိုတာသူကွယ်ကြီးတသိမ့်တန်တယ်ဆိုတာငဲကုသိုလ်ကြောင့်ဖြစ်ပါလိမ့်မယ်ကွယ်တဲ့ခုနကသူပြောတဲ့တိုင်းဆိုတပည့်တော်မတမ်းဘူးလို့ပြောတာပဲလို့ဆိုတော့အဲ့ဒါမင်းကြည့်ပြီးတော့ဟောဒီကလေးမလေးကြည့်ပြီးတော့ပြေးခြင်းတလို့တော့ပြေးသွားပါတော့ဆိုတော့ဒီကလာမကျွန်တော်ပါလာတာဒီပစ္စည်းတွေအကုန်လုံးပဲ မရောင်းရသေးတာရောရောင်းပြီးသားပိုက်ဆံတွေရောဘုံထုတ်အဲ့ဒါတသိန်းတော့မရှိဘူးဘယ်လောက်ရှိမလဲဆို900ရှိရင်ရှိမှာပေါ့1000 1000တောင်ရှိရင်မှရှိမှာပါလို့ဒီနေ့လည်းလို့တော့ဘုံကသိကြီးကြည်တယ်မဟုတ်ပါဘူးဒါပဲပါတယ်အဲ့ဒါစစ်စစ်ရောင်းတဲ့ဥစ္စာရောပါချင်းတွင်ရောဒါရီကကျွန်တော်ပါတယ်ဒီစီးရင်ကုန်မယ်အဲ့ဒါတွေနဲ့လဲပါတော့အဲကောင်းပါပြီဆိုတော့ကြည်နေတယ်ဒါပေမဲ့လို့ခရီးစိတ်ကလေးတော့လူတွေစစ်ကြတော့ပြန်ပြပါဦး နောက်ပြီးတော့ဒီချင်းဝင်ကလည်းကျွန်တော်နောက်လည်းပဲရောင်းအောင်ပါဆိုတော့အသုံးချအောင်ပါဆိုတော့ဒီဟာလေးချင်းဝင်လည်းပဲပြန်ပေးပါအောင်ဆိုပြီးတော့အဲချင်းဝင်ချင်းဝင်နဲ့ငွေစစ်ပြန်နဲ့ပြန်တောင်းပြီးတော့မြန်မြန်သုတ်သုတ်သွားတာကိုကိုပုံတဲ့တခါပြန်လာမယ်ဆိုတော့သူသိတယ်ပြန်လာရင်စကားပြန်ပြန်ပြရမှာသိတာကိုသူကပုံတဲ့ပုံတဲ့ချင်းဆိုတော့မွေးမွေးချင်းချင်းနေဆိုတော့လုပ်တယ်သူကမြင်းနေတယ်ဆိုတာအဲ့ဒါနဲ့မျက်စိရောက်တဲ့ခါကျတော့လေသမားခေါ် ဟောပြီးတော့ဟိုဘက်ကပို့ဝယ်ခိုင်းတာဟိုဘက်ကတခါတည်းမင်းငွေရှိချက်ပေးမယ်မင်းဘယ်သူမှမတင်နဲ့ဘယ်သူမှမစောင့်နဲ့လူမပြေတော့ပြေတော့မလုံးနဲ့တခါတည်းထွက်ဥစ္စာပြောတော့တခါတည်းသူစေဝတ်တဲ့တခါတည်းထွက်တော့အဲ့တော့ဘုရားလူကလည်းဒီလိုတော့အလောင်းကုန်နေရလည်းပဲဟိုကလှည့်ပြီးတော့ရောင်းလာတော့အဲ့ဒီရင်ရောက်တော့ရောက်တဲ့ခါကျတော့သူကပြောဘာကြီးခန္ဓာဥစ္စာခန္ဓာဖွဲ့ကြီးတာ အဲဝဇင်းပြုလို့ရှိရင်ကျွန်တော်လဲလဲမယ်အဲ့ဒါတော့ကြည့်ပြီးတော့ပေးမယ်လို့ပြောတော့ဟောခွန်ကြီးကဟဲ့နင်မသိတော့ကျုပ်ွယ်ကြီးဆိုပါတော့ခုနကနင်းလိုပုံလေးတယောက်လာတယ်နင်းဆရာပဲသူကကျုပ်ွယ်ကြီးလို့ပြောတယ်တသိမ့်တန်တယ်လို့ပြောတယ်နင်းဘာမှမသိတာပဲဆိုပြီးတော့ဒီမှာကြီးရတယ်ပြီးတော့ခါလဲသူသူကျိန်းမောင်းပြီးတော့တွေ့တာ တွေ့တော့သူစိတ်တန်တော်တော်ကိုသိမကောင်းဖြစ်တယ်ဟိုတုန်းကတော်သိရုံပေးယူလို့ရှိရင်ဒီသင်းနဲ့ပဲကြည့်ရမယ်ဆိုတာဟိုတုန်းကသူဘာမှမပေးဘဲနဲ့မယူမိတဲ့အတွက်သင်းနာခွဲကြည့်ဆုံးချုံရတယ်ဆိုပြီးစိတ်တဲ့တခါလဲစိတ်ပူပါတာကိုစိတ်ပူပါပြီးတော့စိတ်တွေခါလဲပူပါမိစိတ်တွေယူယူသလောက်ဖြစ်သွားဒါနဲ့သူ့ပါတဲ့သူ့ပါလာတာတွေလည်းအကုန်လုံးအဲ့ဒီမှာပြည့်ပြန့်ပြီးတော့ပြည့်လိုက်သေးတယ်သူက ဒီကောင်ဟိုဟိုကုန်တယ်ပေါ့လေဘုရားလောင်းကုန်တယ်သူစိတ်ညိုးတာဆိုတာဒီကောင်ငါငါရမယ့်ဥစ္စာတွေသူယူသွားတယ်ဒီကောင်တော့ငါဆက်ဆံပေးနိုင်မှုလိုက်ပြီးတော့ကြိုက်ဦးမှာပဲဆိုပြီးတော့အတင်းလိုက်တော့တာဆိုတယ်သူတင်းလိုက်တော့တာလေအဲတော့ဒီပွားကြီးကိုနေနေရတာကြီးနဲ့ပွားကတော့သူနှူးလုံးရောင်းထားတဲ့ပစ္စည်းတွေကိုအကုန်ရတာပါလေကံကောင်းတယ်လို့ဆိုမှာအဲဒီမှာ ဒီကန်းရောက်တော့ဟိုကလေကတော်တော်ထွက်နေတယ်။လေကခေါ်လို့ကြားလောက်တဲ့နေရာတော့ရောက်နေတယ်တော်တော်လေးထွက်နေတယ်။ဆက်နေတော့တခါတော့သူကခေါ်ဟေးသေသမလာခဲ့ပါအောင်လာခဲ့ပါအောင်ဒီကဘုရားလုံးကသိမပြန်နဲ့မဲငါစားတော့ငွေကြည့်ကြပေးတာတခါတည်းဘယ်သူမှမတင်ရဘူးဆိုတော့မပြန်နဲ့ဆိုတော့မပြန်ရအောင်။ဒါလည်းကားကနေပြီးသူမှစိတ်ပူပါပြီးတော့အဲဒီမှာသွေးတွေပါလေအာပြုဒီကလည်းသေးတယ်လို့ဆိုပါတယ်သူကအဲ့ဒီဘုရားကနေပြီးဘုရားလုံးနဲ့ ဒီကနေပြီးတော့ရံညိုးဖွဲ့လာတာလို့ဆိုရဲအဲ့ဒီမှာအတိတထောလွန်ပြီးတော့စီဝဥစ္စာစီတော့ဝါနိသောဝကုံတယ်ကဲလို့ဆိုအဲ့ဒီကုံတယ်နဲ့တော့သိစီရောပါတယ်အဲ့ဒါမေတ္သိန်းတံကိုတောင်းတန်ရုံတရားဘုန်းတရားဘိုးလောက်နဲ့ရမယ်ဥစ္စာအဲ့ဒီလိုမယူပဲနဲ့နောက်တစ်ချိန်မှလာပြီးတော့ယူမယ်လို့သိကူးပြီးတော့ဆောင်ရအောင်လို့လုပ်လိုက်တာကိုမှားတော့သူစိတ်ထဲတော့ရနေမှာပါပဲ စေတယ်နဲ့အဲဒီကထွက်သွားတော့ခြေလမ်းတိုင်းခြေလမ်းတိုင်းအခုသတိပ္ပံယောဂီတွေပါလေအားထုတ်နေတာကတော့ခြေလမ်းလို့ရှင်ကျွတယ်လှမ်းတယ်ချတယ်ဒါတွေရှုမှတ်သွားနေတာကိုအဲဒီကုံတိုင်းကုံတိုင်းကတော့ကျွကျွတိုင်းလှမ်းတိုင်းချတိုင်းသတိနဲ့ခွဲကြီးငါရမယ်သိကြီးနဲ့မသွားဘူးလားသွားမယ်ဒီကူနဲ့တခါလဲသွားပြီဒိနာခွဲကြီးရလို့ရောင်းလိုက်လို့ရှိရင်ငွေတသိန်းရမယ်တသိန်းရလို့ရှိရင်အိမ်ကြီးပါတယ်ဆောက်ကျင်တယ်ဆောက်မှာဘုသူစိတ်ကူနဲ့ ဟိုတုန်းကတော့ကားတော့ပါတယ်ပြည်တော့ကားတော့ဝယ်ဖို့မရဘူးလူဟိုတုန်းကတော့မြင်းမြင်းထားတယ်ပါလေပြည်တော့ဒါတွေဝယ်ကောင်းဝယ်ပါလိမ့်မယ်သူစိတ်ကူးနေနောက်ပြီးတော့သာဝတ္တခုရတွေပါလေအဲဒီလိုပါလေချွေရနေပါလေသူ့မှာတခါလဲစဉ်းစားတယ်ညာကြီးနေဘောတပီတရားကြီးလျှောက်စဉ်းစားပြီးသွားနေတာနောက်တစ်ပတ်ပြန်လာပြီးကြောင်စဉ်းစားတာတွေတော့ကောင်းတာစိတ်ကူးတော့တော်တော်ကောင်းနောက်ကြပါညံကြပါဖြစ်နေဟွန်းအဲ့ဒါအတိတထောလွန်ပြီးတော့စီဝဥစ္စာရှိတော့ ဝါနိဇောဝကုံတယ်ကဲလို့စိရတံစိမျက်သောကာလပါလအနုတပိသတိဥပန်ရလိမ့်မယ်အဲဒါအခုဘုရုပါရနဲ့ဥမာဖြစ်ရနေတဲ့ပုဂ္ဂိုလ်တွေကဝိပဿနာတရားအားထုတ်ပြီးအရိယာမက်ကိုမရောက်စေခဲ့လို့ရှိရင်တဲ့လားခြုံရင်းတယ်လို့ခေါ်တယ်ဒါသာသမတနိယာမတသူတော်ကောင်းတရားကိုရဲစေနိုင်တယ်အရိယာမက်ကိုစေဝိရာတိဒီကဲခြုံရင်းစဉ်များ ဒီလိုချွဲစေလို့ရှိရင်အနုတပိသတိစိရတာအနုတပိသတိရှင်မြတ်စွာကာလပါတော့ပူပန်ရပါလိမ့်မယ်။ဉာဏ်တစ်ခါရဲရောက်ပြီးတော့ဒုက္ခရောက်ပြီးပူပါလိမ့်မယ်။ဉာဏ်တစ်ခါသိတာဖြစ်ပြီးပူပါလိမ့်မယ်။ဒါဉာဏ်တစ်ခါကိုတိရစ္ဆာန်ဖြစ်ပြီးတော့လည်းပူပါလိမ့်မယ်။ဒီတော့တစ်ခါလဲလူစင်းရဲတွေဖြစ်ပြီးတော့လည်းပူပါတာတွေအများကြီးနေမှာပေါ့လေဥစ္စာတွေ။အဲလူချမ်းသာဖြစ်လည်းပူပန်တာတွေအများကြီးပါပဲ။အိုရနာရသေးရအဲ သောကပရိဒေဝတွေရှိရဝိနည်းစားတဲ့ပုဂ္ဂိုလ်တွေဒုက္ခဥစ္စာတွေတွေ့ရပုဂ္ဂိုလ်တွေဒုက္ခဥစ္စာတွေမတွေ့ရဘူးမဟုတ်ဘူးတွေ့ရမှာပဲအဲဒါတွေပူပန်ရနိုင်မယ်ပူပန်သွားနိုင်မယ်ဒါယူကြည့်ပါလေအဲဒါကြောင့်ဝါယမိတုံကျိုးစားအထုတ်ခြင်းကအလန့်ထိုက်တာလာပြီတဲ့ထိုက်တာနေတယ်ရမယ်ကောဤပရိဒါလေးပါးဒီကုသောပြီးပြီ ဝိတ္တရိယာကိလေသာငြိမ်းခြင်းမှာကင်းဝေးစင်ကြရန်လို့ငါဣဒယနောမေဘောတခုဒီတော့လမ်းမှာပဲဒီကြောင့်ဒီတော့လမ်းမှာပဲဒီဒါပဲလားဆိုဒုက္ခဒေါမနတာနာကိုဆင်းရဲစိတ်ဆင်းရဲတို့ဤအထင်ကမှာချုပ်ငြိမ်းရလို့ငါဣဒယနောမေဘောတခုဒီတော့လမ်းကြောင့်ဒီတော့လမ်းမှာပဲဒီဒုက္ခဒေါမနတာကိုဆင်းရဲစိတ်ဆင်းရဲကင်းငြိမ်းမှုရတဲ့ကြောင့်ဒီတော့လမ်းမယ်သောတာပရိဒေဝနာပတိကမာယာ ဆိုရင်ကုသွေးရင်ကိုရွေးခြင်းတို့ကိုတိကမာယကျော်လွန်ခြင်းကျုံငါလဲဒီကရဏမေဘတခုရီတော်လားကြောင်းဒီသလားမှာပဲဆိုရင်ကုသွေးတာလည်းကျင်းကျင်းမှုကုသွေးစီခြင်းလည်းငြင်းမှုရဒီကြောင်းဒီသလားမယ်တဲ့ဒါရင်လားဆိုတော့ညာယတာဒီကမာညာယတာအရိယာမေဃောဒီကမာယရဝေအားလုံးကဒီကရဏမေဃောတခုရီတော်လားကြောင်းဒီတော်ပြီးပါပဲအရိယာမေရဝေရလည်းတခုရီတော်လားမယ် နိဗ္ဗာန်ရဲ့ပစ္စည်းကရိယာနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကျိုးငါဤကရဏောမေဘောတခုဒီသောလာကြောင်းတော်ပြီးပါပြီနိဗ္ဗာန်မျက်မှောက်ပြုရတယ်တခုဒီသောလာမယ်အဲဒီတခုဒီသောလာကြောင်းတော်ပြီးကိုဒီမှာအားထုတ်နေတဲ့ပုဂ္ဂိုလ်တွေသွားနေရတာအမှန်ကောင်းတယ်အာဒီကံဇာနိုင်တော်တဲ့ရှင်တော့ဆုံးကြရဲ့အရိယာမေညာရောက်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုရမယ်မေညာပုညာနိဗ္ဗာန်ရပါလို့ဆုတောင်းတာတွေကအဲဒီဆုတောင်းပြင်ပါလေ မညာပညာနိဗ္ဗာန်ရတာအောက်ထစ်ဆုံးပဲလေးပါးကလွတ်မြောက်သွားမယ်နောက်ဆုံးသံဃာဝဆင်းရဲကလည်းလွတ်မြောက်ပြီးတော့သွားမယ်အဲဒါကြီးနာကျူးများပါတယ်အဲတော့ညစွာဘုရားအဲဒီလိုတရားတွေလည်းဟောနေတယ်အဲဒီလိုတရားတွေဟောနေတဲ့အခါမှာဒီပုဂ္ဂိုလ်ကလည်းပဲမေဇိမသနဘုတ်နေပယ်ရီမှာဖြစ်နေတယ်မေဇိမေသူသနပရိသုပိစ္ဆာလာတော့ မြေကြီးမှာဘုရားဘုရားသာသနာထွန်းကားတဲ့ဟိုတုန်းကအိန္ဒိယလည်းပိုင်းကိုကြီးကြီးဟောပါတယ်ကုသသာသနာထွန်းကားတဲ့ရက်တွေဆိုဘူဌာနတွေအကုန်ပါပဲသာသနာထွန်းကားတဲ့ရက်တွေကုရံကုန်မြို့လိုပါလို့လည်းဒါတွေမြေကြီးမှာတော့သွန်နေတာပါပဲခုနေကတော့သာသနာထွန်းကားရဘူဌာနတွေအဲဒီမှာအခုလူဖြစ်နေကြလူဖြစ်တော့လည်းလူသာမန်လူမဟုတ်ဘူးတဲ့อืมဒေါသခေါ်ပညာဝါပညာရှိတဲ့ပုဂ္ဂိုလ်ပဲအသိ လိမ်မှာပညာရှိတဲ့ပုဂ္ဂိုလ်တွေတဲ့သေသေးကိုယ်ကိုယ်ပုဂ္ဂိုလ်တွေမဟုတ်ဘူးပညာသင်ကြားလို့ရှိရင်အထက်တန်းပညာတွေလည်းအကုန်လုံးကောင်းတတ်နိုင်တဲ့ပုဂ္ဂိုလ်တွေပဲသူလည်းပဲဝယ်ဒီဂရီတွေရပြီးတော့နေတဲ့ပုဂ္ဂိုလ်တွေပဲဝယ်ဒီဂရီမရစေကမူတတ်သိနိုင်တဲ့အသွမ်းတရီတော့ရှိနေတာပဲမလေးလာရတယ်လို့ဆိုသူမတတ်ပါဘူးအဲလောကီဘက်ကတတ်နေတယ်လို့ပဲလောကုတ္တရာဘက်ကလည်းတရားထုတ်ရင်တကယ်ကိုပြည့်စုံနေတဲ့ပုဂ္ဂိုလ် သုဘာတိတဒုဗ္ဗတိတသာကောင်းသောစကားမကောင်းသောစကားဤအထာနဲ့ဝိညာဉ်တော်သိခြင်းကပฏิပလောသွားနိုင်တဲ့ပုဂ္ဂိုလ်တွေဟာအခုတရားနာနေတဲ့ပုဂ္ဂိုလ်တွေအကုန်လုံးသိနေတာဘောကလေးကစပြီးသိနေတာလဲစကားကောင်းစကားဆိုပါပြောနေညာဆိုအကုန်သိနေတာပဲအဲ့ဒါအဲဒီလိုသိနေလို့ရှိရင်ဒါဆိုတရားဝတရားရလိုက်တဲ့ပုဂ္ဂိုလ်တွေဗျအဲ့ဒါအဲဒီလိုဖြစ်နေလို့ရှိရင်ဒါစစ်ပါရပ်ပြီးလွန်ငါဖြစ်ပြီးခုခေတ်ကြုံရ ယတိစေပါလွန်ပြီးတော့ဘုရောပါရဏောမဖြစ်ကိုရပြီးတော့နေတာတဲ့အဲဒါရပြီးတော့နေတဲ့ဘုရောပါရဏောမဖြစ်ကိုကျိုးမြောက်အရိယာမဲ့ရောက်တဲ့တိုင်အောင်လို့အကျိုးပြည့်စုံသောအာထုခုရလိုပါတဲ့အခုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကတော့အထူးပြောကြရမလိုပါဘူးအာထုနေတာပဲအဲပြည့်စုံမပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေပြည့်စုံအာထုခုရပဲတိုက်တွန်းမှုလိုပါတဲ့ပြည့်စုံအာထုခုပြည့်စုံအာထုလိုက်လို့ရှိရင်တော့ ဒီဘုရုဘာရဏမခေယကိုယ့်အတွက်တခါလဲအပိုင်ရပြီးတော့သွားမယ်တော့မပြောင်းမကွယ်နိုင်တော့မပြည့်နိုင်တော့ဘူးရသော်ကြလည်းဒုက္ခကာလရာပုဂ္ဂိုလ်တွေညာနာဖြစ်ပြိဋိနိဗ္ဗာန်သောတွေအများကြီးပဲအဲလူတွေကတော့နည်းနည်းရှိပါတယ်အနာဂတ်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိသလားဖြစ်တဲ့ပုဂ္ဂိုလ်သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိလူပုဂ္ဂိုလ်တွေကလည်းဒီလိုပဲညာနာဖြစ်တဲ့ပုဂ္ဂိုလ်အနည်းငယ်ရှိတယ်

နတ်ပြည်ကနေပြီးတော့အနာဂံဖြစ်နာဂံဖြစ်ရကနေပြီးတော့သူတွေတဲ့အခါမှာသုရဝါဒ၅ပုံအောက်ဆုံးဖြစ်တဲ့အာဝိယဘုံမှာဖြစ်အဲသဘာဘုံတစ်ထောင်လက်ရှိအတ္တဘာဘုံမှာတစ်ခါတက်ရှိနှစ်ထောင်လက်ရှိသုရတာဘုံမှာတက်ရှိသဘာဘုံ၄ထောင်လက်ရှိသုရတိဘုံမှာတက်ရှိသဘာဘုံ၈ထောင်လက်ရှိအကနိဋ္ဌဘုံမှာတက်ရှိသဘာဘုံ၁၆၀၀လက်ရှိအဲဒီ သုရဝါဒ၅ပုံနေမဲ့ကဘာတွေတွက်လိုက်လို့ရှိရင်16နဲ့15ရှိအဲ16 15ဆိုတော့30နဲ့30နဲ့1 30နဲ့1000 3000ကဘာပေါင်း3000နေပြီးတော့ညာနာဖြစ်ပြိဋိဘာသာမယ်အဲ့ဒါမကွယ်ပါတော့ဘူးအဲသူတော်ကောင်းတရားတွေမကွယ်တော့ဘူး ဘုရောဗာရဏမဖြစ်သူတို့မှတီသွားတယ်အဲဒီလိုတီသွားအခုအထုတ်တဲ့ပုဂ္ဂိုလ်တွေကဒီလိုဖြစ်နိုင်ပါလေအဲအခုမပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေပြည့်စုံအထုတ်ပြည့်စုံလို့ရှိရင်လည်းဖြစ်မှာပဲဖြစ်နိုင်ပါမလားလို့မေးကြကြည့်တော့ဒီမှာဘာဘာပုဂ္ဂိုလ်ရဲ့အင်္ဂါ6ပါးပြထားပါလေပါဠိတော်တွေမှာပြထားတယ်ဘာဘာပုဂ္ဂိုလ်အင်္ဂါ6ပါးကာမဝရဏနဲ့ကျင်းရမယ်ဓာမြစ်တဲ့ကံနဲ့ကျင်းရမယ်

ပေါ်ပြထားတဲ့အနန္တရိယကံ၅ပါးသိရမယ်အာနန္တရိယအာနန္တရိယဆိုတာအနန္တရသေပြီးရှားမဲ့မှာငရဲရောက်တတ်တဲ့ကံကြီးအဲ့ဒါဘာတွေလဲဆိုအမိတတ်တဲ့ကံနဲ့ဖတတ်တဲ့ကံနဲ့ယဟန္တာတတ်တဲ့ကံနဲ့ညဇောဗျာအသွေးသိတီအောင်လို့လုံးလုံးတဲ့ပြုလုပ်တဲ့ကာနဲ့ဒါက လက်နဲ့နဲ့ဖြည့်ဖြည့်ပါဖြည့်တော်လေးဒါလည်းတက်ကတော့ဟိုနေရှင်ဒီဝဒကြီးကကြောက်လုံးနှိမ့်ချတော့အဲကြောက်လုံးပဲနဲ့မြတ်စွာဘုရားတိုက်ခိုက်ပြီးတော့ခြေတော့မှာသွေးစိမ့်တည်သွားတယ်အဲအဲ့လိုပြုတဲ့ကာမျိုးဒါကတော့ဘုရားလက်ထက်ကပဲပြင်နိုင်ပါလေခုတော့ဖြစ်เสียအကြောင်းတော့မရှိပါဘူးဒါပေမဲ့လို့ကျမ်းဂန်ကြီးကတော့ဆိုထားတဲ့စီဒီဆင်းရဲတွေကိုအဲဒီလိုပြမလို့လည်းစိမ့်နဲ့ထူလိုက်ရိုက်လိုက်ဖြည့်စည်းလိုက်လို့လို့ရှိရင်ဖြင့်ဒီကံလောက်နီးနီး ကြည်ကြီးတယ်လို့ဆိုပါဒီကံတော့မဆိုပါဘူးဒီကံတော့မဟုတ်ပါဘူးကံတော့မိမိကြည်ကြီးတယ်လို့ဆိုတော့သံဃာကိုခွဲခြင်းခွဲကြတော့ဒီမှာဝိရင်းငါးတာကလေးကအချာလေးဖြစ်နေနောက်မှာဖတ်ကြည့်မှမှားပါလိမ့်မူကတော့ခွဲခြင်းလို့ပြောထားတာပါပဲတကယ်တည်းပူပါဝိရင်းဖြစ်သွားအချာနေကြတာသံဃာကိုခွဲခြင်းနဲ့ခွဲကြမှုခွဲခြင်းခွဲကြဆိုရည်တဲ့သိနေခြင်းခွဲခြင်းမှရည်တဲ့ သံဃာကိုကိုယ်အောင်လုပ်တာဒါလည်းရှင်တေဝရာကြီးရတဲ့ဆိုတာပါပဲသူများလုပ်လို့မဖြစ်ပါဘူး။ရာတိတဲ့ပုဂ္ဂိုလ်ကမဟုတ်တဲ့တရားတွေကိုတရားကောင်းလုပ်ပြီးတော့ငါတရားကြရရှိရင်ငါစီဝလာကြဆိုပြီးတော့သူကဒီပြင်ရဟန်းတန်ဃာတွေနဲ့ဒီပွဲစီလုပ်တာကိုသူကသီးသန့်သီးသန့်တိုင်းထူတော့ငါတို့ကအဲဒီလိုလုပ်တာသူကအဲဒါကဟိုဘက်ကိုဘက်က သူနဲ့တကွ၄ပါးသူကသူကတစ်ပါးနဲ့၅ပါးဟိုတစ်ဖက်က၄ပါးကတော့ရှိတော့မှာပေါ့လေတစ်ဖက်မှာသံဃာတွေအများကြီးရှိမှာပေါ့သူ့ဘက်မှာအနည်းဆုံး၄ပါးပါလာလို့ရှိရင်တော့သံဃာတိုင်းခွဲတာရှိတော့တာလေအဲ့ဒါဘင်္ဂဗေဒကံလို့ခေါ်တယ်ဘင်္ဂကိုခွဲခြင်းအဲ့ဒီကံ၅ပါးသေးသည်အခြားမဲ့မရဲရှားစီရသည်အဲ့ဒီကံရှိနေလို့ရှိရင်တော့

ဒိဋ္ဌိကိနေသနိဒာမေသာရိတိသင်တာတဲ့နိဒာမေသာရိတိဆိုတာစိက္ကတပါခဲ့တဲ့ကံကံအကျိုးမရှိလို့မြင်းမြန်စွာယူတဲ့အယူကိုနိဒာမေသာရိတိခေါ်တယ်။အဲဒီနိဒာမေသာရိတိရှိတဲ့ပုဂ္ဂိုလ်လည်းဒီဒီချမ်းမြေမှာသူကလည်းအပယ်လေးပါးကြတယ်။အဲငရဲကိုများသောချင်းငရဲကြတာတဲ့ဟိုနန္ဒီဆိုတဲ့ပုဂ္ဂိုလ်ကတော့နန္ဒီကဆိုတဲ့ပုဂ္ဂိုလ်ကတော့သူ့မှာသိတာကြီးပြင့်နေတယ်ဒီလိုအားလည်းရှိတယ်။အော်နိဒာမေသာရိတိ တန်ရှိရင်ဒီဒီချားမယ်မှာသူကလည်းပဲပဲလေးပါကြတာနဲ့ငရဲတို့ကြည့်ကြတယ်ရောက်စေတာအဲဒီနိဒာမိသာတွေရှိနေတဲ့ပုဂ္ဂိုလ်လည်းတရားတို့မရနိုင်ဘူးလေ။ကာဒိဋ္ဌိရှင်။သန္တာရှင်။ဘာသာထက်သာရမယ်။ယုံခြင်းယုံယုံကြည်မှုတရားတရားလည်းပဲအားကောင်းရမယ်။ပြီးတော့သိရိပုဂ္ဂိုလ်ဖြစ်ရမယ်။အဲယုံကြည်မှုတရားတရားကံကံကြီး စေတနာသုံးပါးနဲ့ကံကံအကျိုးကိုယုံကြည်ခြင်းအဲဒီထဲမှာတရားအထုတ်တဲ့နိလယုံကြည်တာကုလိုတတိပ္ပာနိလဒီလိုအထုတ်လို့ရှိရင်မဲ့ကိုရနိုင်တယ်ယုံကြည်တာတရားလည်းပါတယ်မယုံရင်လည်းဒါကခက်သေးတာပဲသူကမထုတ်ဘူးတရားတော့ယုံကြည်ပါရဲ့တရားအဲတရားစာလေးလည်းယုံကြည်ပါရဲ့ဘာငါလည်းယုံကြည်ပါရဲ့ကံကံအကျိုးလည်းယုံကြည်ပါရဲ့ဒါပေမဲ့လို့ဘာကြောင့်ပါစေတပြည့်ယုံနာကိုရှိုံနဲ့ဝိပဿနာဖြစ်တဲ့မဉ္ဇဉ်ပူဇဉ်ရတယ်ဆိုတော့မယုံဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်လည်းပဲဒါကမဲ့ဖို့မရနိုင်ဘူးသူလည်းပဲ

သံဒိဋ္ဌိကင်အာနာကင်ယုံရင်တိဟိညံသံဒိဋ္ဌိကင်အာနာကင်ယုံရင်တိဟိညံသံဒိဋ္ဌိကင်အာနာကင်ယုံရင်တိဟိညံ ရုပ်ကလေးမှတ်ဖို့ရဟောကအဓိပ္ပာယ်ပေါ်ပြတာနဲ့စကြည့်မှပြီးမှကံကင်းရမယ်ဆိုတာအားလုံးကံနေမဟုတ်ဘူးသစ္စာနန္ဒရိယကံလို့ခေါ်တယ်အာနန္ဒရိယကံ၅ပါးတဲ့ကင်းရမယ်ဒိဋ္ဌိကင်းရမယ်ဆိုတာလည်းပဲသဒ္ဒရတိဥစ္စရတိတာဏိညမဟုတ်ဘူးနိဒာမေသာရိကင်းရမယ်နိဒာမေသာရိဆိုတာဘာလို့ဘုရားကပြခဲ့တဲ့ကံကံအကျိုးမရှိဘူးလို့ယူတဲ့ဥစ္စာပဲအဲ့ဒါ ငယ်ငယ်ကြီးယူလို့ရှိရင်ဒိဋ္ဌမိစ္ဆာတိခေါ်တယ်။အဲဒီချမ်းမဲ့မှာသင်္ကြန်ရောက်တာသည်လို့သာနာတင်းဆိုတာသာနာထက်တာနဲ့တရားထုတ်ပြီးထက်ထက်တာနဲ့သာနာရှိရမယ်။သိမထက်တာမယ်နဲ့ကတော့ရှိဘူး။စောစောကမထက်တာနဲ့တရားထုတ်နေရင်ထက်တာလာတဲ့ပုဂ္ဂိုလ်ကျိုးလည်းလို့ရှိပါတယ်။ဒါကစောစောပိုင်းကတော့သဘောပေါက်လို့မထက်တာမယ်နဲ့တိုက်တွန်းလို့သာအထုတ်နေရတာဒီလိုပုဂ္ဂိုလ်လည်းရှိတယ်။တော့ကြတော့အထုတ်ရင်အထုတ်ရင်နဲ့သာနာတွေကတက်လာတယ်။ အဲဒီလိုတက်လာတဲ့ပုဂ္ဂိုလ်လည်းပဲတရားရလိုက်တာပါပြီးတော့ယုံကြည်မှုသံတိုင်းသံတိုင်းယူကျိုးကိုယုံကြည်ခြင်းတရားတရားသံယရဏသုံးပါးဤဘုံကိုယုံကြည်ခြင်းဒီရာတရားနဲ့ပြည့်စုံရမယ်ပြီးပြင်တရားအထုတ်နီလာမှန်ကိုယုံကြည်ရမယ်တတိထနာတုတ်စရှိတော့မြတ်စွာဘုရားဟောတဲ့ဒေသနာနဲ့အညီအထုတ်ကိုအထုတ်နီးကိုယုံကြည်ရမယ်ယုံကြည်မှလည်းသူဟာတရားအထုတ်ခြင်းနောက်ပြီးတော့တေးပုဂ္ဂိုလ်ဖြစ်ခြင်းဥရိယပြညာပြည့်စုံဥရိယပြညာပြည့်စုံလို့ဆိုတော့ အာထုတ်တဲ့ခါကာလမှာပြည့်စုံတာအာထုတ်ကာလတော့မပြည့်စုံနိုင်ဘူးကတော်တော်လေးသမာဓိညာကျင့်လာမှပြည့်စုံမှာအဲဒီကြရင်လည်းသိကြပါပြီအဲဒီကြရင်လည်းသိကြပြီအဲဒါအင်္ဂါ6ဝပြည့်စုံကဘာဘပုဂ္ဂိုလ်မှာအင်္ဂါ6ဝပြည့်စုံလို့ရှိရင်ဘာဘပုဂ္ဂိုလ်ပဲတဲ့ခိုင်းဆိုရမယ်အင်္ဂါ6ဝပြည့်စုံကဘာဘပုဂ္ဂိုလ်မှာအင်္ဂါ6ဝ

နော်ဒီထဲမှာစီးပုဂ္ဂိုလ်လားဒွေပုဂ္ဂိုလ်လားဘယ်နဲ့လို့ခွဲမလဲဒီလိုစဉ်းစားကြရတယ်ရှိတယ်။တရားအာမတုခင်ကတော့ဥရိယပြဉာဏ်ကမရှိသေးတော့ဥရိယပြဉာဏ်နဲ့ပြည့်စုံရမယ်ဆိုတာသောသောကနေပြီးတော့ဘယ်နဲ့လို့ဆုံးဖြတ်နိုင်မလဲလို့မေးကြကြည့်လို့ဒီကတော့ကထည့်ထားပါတယ်ချွင်းချက်ကလေးတွေမှာရင်ငါ6ပါးနဲ့ပြည့်စုံတယ်ကျွတ်တိုက်တော့ဘာဝပုဂ္ဂိုလ်ကြီးဒီ6ပါးတော့တွင်ရှိရင်ငါ4ပါးနဲ့ပြည့်စုံနေမယ်ဘာဝပုဂ္ဂိုလ်ဟုယုံကြည်ရတော့သည်လား

သန္တာနဲ့တရားကပြောင်းပြန်ဖြစ်တယ်အဲဒီလေးပါပြည့်စုံလို့ရှိရင်ချင်းကိုယ့်အကိုကျွတ်တိုက်တဲ့ပုဂ္ဂိုလ်ပဲဆိုယုံကြည်ရပါပြီယုံကြည်သင့်ပါပြီတဲ့ဒီအိမ်နဲ့တွေးဆိုတာတော့ကိုယ့်ကိုသိပြီးတော့မလွယ်ဘူးသူကတော့အဲသုဘာပိတဒုဘာပိတကကောင်းသောစကားမကောင်းသောစကားကိုအညာတုံသိခြင်းဟာသုဘာပိတဒုဘာပိတကကောင်းသောစကားမကောင်းသောစကားရဲ့အထာနဲ့ကိုအညာတုံသိခြင်းဟာ ပฏิဝေလောသွားနိုင်တယ်ဒီပုဂ္ဂိုလ်အင်္ဂါကိုပြတာလေအခုဘုရုဘာရနောင်မခိကိုရတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ပဲအဲ့ဒီဒီပုဂ္ဂိုလ်ကဘယ်လိုနေတော့ဆိုတော့ကောင်းသောစကားမကောင်းသောစကားရဲ့အ내ဒိဋ္ဌိကိုနားလည်ဖို့ရသွားနိုင်တယ်တဲ့အဲတော့ခုတရားနာနေလို့ဒီတရားတွေဟောနေတာတွေနားလည်နိုင်တဲ့ပုဂ္ဂိုလ်တွေကဒါတွေဘောဒီဒီသွားမှာဘောသူကနားလည်နေတာပဲတရားကြောင့်တရားကြောင့်အယုံနာကြောင့်ဖြစ်ဖြစ်ကြောင့် အကျိုးမပူရအကြောင်းပြောဟောနားလည်နေတာပဲအဲဒီလိုနားလည်နေတဲ့ပုဂ္ဂိုလ်ကတိပုဂ္ဂိုလ်ပါပဲသုဒ္ဓမတ္တအထုဒ္ဒလို့ရှိရင်ဒါနားလည်နေတာပဲတိပုဂ္ဂိုလ်ဒီပုဂ္ဂိုလ်ပဲလို့ဆိုရမှာအဲရှိကအင်္ဂါ၄ပါးပြည့်စုံလို့ရှိရင်တော့နေရာဒီပုဂ္ဂိုလ်လည်းဖြစ်ပြီးတော့သုံးပြရမှာပဲနောက်ပြီးတော့ဥရိယဗျာညာနဲ့ပြည့်စုံတယ်ဆိုတာကတော့အာမထုသိညာတော့ဥရိယဗျာညာမရှိသေးဘူးအာထုမှပြင်မှာအာထုမှ အခုသတိဓာနည်းတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုရဒါပေမဲ့အကုန်လုံးမရှုနိုင်သေးလို့နည်းနည်းကစပြီးရှုရဘယ်ကရှုဖြစ်ပါလဲအကျိုးနာပြီးကြကနေပြီးရှုလည်းဖြစ်နိုင်တာပါပဲဒီဒီနေရာအတွေ့အထိတစ်ခုကနေပြီးရှုလည်းဖြစ်နိုင်တာပဲထိုင်းနေတဲ့ကထိုင်းနေထိုင်းနေထိုင်းနေဒီမျိုးတဲ့မှနေလို့လည်းဖြစ်နိုင်တာပါပဲဒါပေမဲ့လို့အဲဒီဒီမျိုးတဲ့မှနေလို့ရှိရင်စိတ်ကပြင်းရတာလို့ဘုန်းကြီးကနှစ်ခုခွဲထားတယ်ပေါင်းတယ်လားလည်းပင်ကြတော့လည်းပေါင်းတယ်ပင်နေဘိုက်ကအတွေ့အထိပေါ်တယ် အဲဒီကစပြီးကျူရအဲဒီကကျူရင်းနဲ့စိတ်ကူးတွေပြင်းနေတဲ့တိုင်းပြတိုင်းကျူရပြီးတော့ကိုယ်ကညောင်းတာပူဇနာကြီးခဲတာဝေဒနာတွေဖြစ်လာလို့ရှိရင်လည်းပြတိုင်းပြတိုင်းကျူရတယ်ဒီပြင်ကိုယ်မူရတဲ့ဇုံတရားဖြစ်လာလို့ရှိရင်လည်းလက်တို့ခြေတို့ကိုယ်တာဆန်းတာလှုပ်ရှားတာအဲဒီခုဖြစ်လာရင်အဲ့ဒါတွေလည်းမှတ်ရတယ်အဲဒီနေရာကတွေ့ထိတာတွေပေါ်လာရင်မှတ်ရတယ်သင်္ကြန်ရပေါ်လာကျူရမကျူရတာလည်းတော့မရှိဘူး အဲလိုရှုပြီးတော့နေရင်သာထထပြန်နဲ့ရှုသွားပြန်နဲ့ရှုကြားပြန်နဲ့ရှုအရိယာဘုလေးပါအပြုပြင်တဲ့ဝိသနာကိုမူရာတွေဝိသနာအကုန်လုံးရှုရအဲဒီတည်းမှာဖြစ်တဲ့စိတ်ကူးတွေဝိသနာအကုန်လုံးရှုရတယ်ဝေဒနာတွေဖြစ်တဲ့ဝိသနာအကုန်လုံးရှုရတယ်တာနိုင်လို့ရှိရင်တော့မြင်တာကြားတာတွေရောအကုန်လုံးဖြစ်တာတွေဝုန်းလိုက်ပြီးတော့ရှုနေရတယ်အဲဒါရှုပါများလာတဲ့ခါကျတော့တမာရီဖြစ်လာတယ်ပရမတော့တမာရီမဖြစ်သေးဘူး မာရီမရှိသေးတော့သူရင်းမှရင်နဲ့ကောင်းတယ်ပင်နဲ့မှရင်အိမ်ရောက်သွားတယ်ဟိုရောက်သွားတယ်ဟိုလူနဲ့သွားတွေ့လိုက်ဒီလူနဲ့သွားတွေ့လိုက်နဲ့စိတ်တွေပြန့်လွင့်ဒီဝရဏတရားတွေဖြစ်နေတာပါပဲကာမိသနာတို့ဇာဝရတို့ဖြစ်နေသမာဓိဖြစ်လာတဲ့ခါကျတော့အဲ့ဒါတွေမရှိတော့ငြိမ်းနေတယ်မှတ်စရာအာယုန်နဲ့မှတ်စိတ်မှတ်စရာမှအာယုန်နဲ့မှတ်စိတ်ခါတဲ့ကြိုက်ပြီးတော့ကြာတယ်စိတ်ဓာဝိသုဒ္ဓိစိတ်စင်ကြယ်လာပြီတဲ့အဲဒီစိတ်စင်ကြယ်တဲ့အချိန်မှာမှတ်ရတဲ့အာယုန်နဲ့မှတ်သိတဲ့စိတ်နဲ့ ဆိုင်ပြီးတော့ကြာနေတာလေရှင်းလာတယ်မှားရတဲ့အာယုံကတခြားမှတ်ပြစိတ်ကပြန်နှစ်ခုဖြစ်လာတယ်မှားရတဲ့အာယုံပေါင်းတာပိန်တာထိုင်တာထိတာကိုယ်တာဆန်းတာစသည်ဖြင့်ရုပ်မူရာကတခြားမှတ်သိနေတဲ့စိတ်မူရာကြရုံနေတာလည်းနှစ်ခုကွဲလာတယ်အာယုံနဲ့နေရာကြတယ်သူကသာသင်းနေသူကအကြာကြီးပြင်ရတယ်ဒီစိတ်တွေရုပ်တွေကွဲအောင်တော့သင်ရတယ်ဒါပေမဲ့လို့ကိုယ်ပိုင်ညာတော့မဖြစ်ဘူးဘုရားကလည်းရှုနေရင်လည်းအကြောင်းညင်ရလို့ရှိရင် ဒီနေ့ညအတွင်းလောက်လည်းဖြစ်ပါတယ်ဒီဥစ္စာအဲဒီနေ့ညအတွင်းလောက်လည်းဖြစ်တယ်။ရောမို့ရင်နဲ့နှစ်ရက်သုံးရက်ဖြစ်ပါတယ်ဒီဥစ္စာမှားရတဲ့အာယုနဲ့မှားစိတ်ကလေးကတိုက်ကြိုက်ပြီးတော့ကြားတယ်။ယုံနာနာနဲ့ကွဲလာတယ်တဲ့နာမရူပပစ္စယညာပြည့်လာ။အဲဒီယုံနာနာနဲ့ကွဲပြီးတော့လာတဲ့နောက်ဆက်ပြီးတော့ရှုမှနေအကြောင်းကျိုးလေးတွေဆက်ပြီးတော့ဖြစ်လာတယ်လက်ပြီးတော့တော့သူသိလာတယ်ပစ္စယပရိက္ခညာပြည့်လာ။အကြောင်းကျိုးလေးတွေပိုင်းခြားပြီးပြီးတဲ့နောက်ဆက်ပြီးရှုမှတ်နေလို့ရှိရင် မှတ်ရတဲ့အာယုံလေးတွေကအစနဲ့အလယ်နဲ့အဆုံးနဲ့မကြခင်မကြခင်ကြောက်တော့ဆိုတာတွေ့ရတယ်မှန်နေရင်မှန်နေရင်ကြောက်သွားစိတ်ကူးရဆိုရင်စိတ်ကူးရင်စိတ်ကူးရင်ကြောက်သွားမှန်ရင်မှန်ရင်လည်းကြောက်သွားရောင်းတာကုသနာချင်းကခဲတာတွေလည်းမှန်ရင်မှန်ရင်လည်းကြောက်သွားအဲပြီးတော့အာယုံနမိတ်တွေလည်းထင်တဲ့နေရာမှာပေါ်လာတဲ့အာယုံနမိတ်တွေလည်းပဲမြင်တယ်မြင်တယ်စသည်ဖြင့်မှရင်မှန်ရင်မှန်ရင်လည်းသူကကြောက်ကြောက်သွားတယ်အစနဲ့အလယ်နဲ့အဆုံးနဲ့ပိုင်းကြပြီးတော့အနေစမမြဲတဲ့တရားတွေပဲမမြဲတာဟုတ်တယ် သိကြီးတဲ့ကြီးနဲ့ဆင်းရဲကြီးတဲ့ပဲသူသဘောတည်းသူသိတဲ့နဲ့အနတ္တတရားကြီးတဲ့ပဲလို့ရှင်မှန်ရင်သဘောကျတာသမထနာညာနဲ့ပြည့်လာအဲသုံးသဆင်ញမှုတွေမရှိဘူးသုံးသဆင်ញမှုတွေအာမပေးပဲနဲ့မှားယုံလေးဆက်ပြီးတော့မှားသွားလို့ရှိရင်ဥရိယပြညာဆိုပြည့်လာတယ်အဲဒီမှာအပြည့်ပြည့်ကလေးတွေများလာတယ်ခုနကနည်းနည်းမဟုတ်ဘူးအဲမှားရင်ပြောက်နေမှားရင်ပြောက်နေပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်တခါလည်းများများနဲ့အတိကလေးတွေလည်းများလာတယ် မာယာပြုရတာလည်းပေါ်ပေါ်ပါနဲ့နင်းနင်းများများနဲ့သွက်သွက်လက်လက်နဲ့ပြုလို့မှလို့လည်းကောင်းအကြောင်းလေးတွေပါလေတဲ့ပေါ်ရတယ်ပီတိပါသာရီတို့ဆိုတာဝမ်းမြောက်ဝမ်းသာမှုတွေဖြစ်တဲ့ကိုယ်တွေလည်းတဲ့ပေါ်ပါလို့နိဗ္ဗာန်ကိုကောင်းလို့မှတ်လို့တဲ့ကောင်းမှတ်နေရတာတရားကရှိနေတာအဲဒီလိုဖြစ်တာအဲဒါဥရိယပြညာခေါ်တယ်အဲဒါကတော့လေးကြာမှဖြစ်တတ်တယ်တချို့လည်းပဲအဲ၃-၄ရက်လောက်နေဖြစ်တာလည်းရှိပါတယ်တချို့လည်း9ရက်အတွင်းလောက်ဖြစ်တတ်တယ်တချို့လည်းပဲ10ရက်လောက်အတွင်းလောက်ဖြစ်တတ်တယ် တချို့ကြာရင်းနေလုံးမဖြစ်တဲ့ပုဂ္ဂိုလ်လည်းရှိပါသေးတယ်အဲ့ဒီမဖြစ်တဲ့ပုဂ္ဂိုလ်ကတော့ကြားကြောက်မှုသူကစဉ်းစားနေတာတွေနဲ့ပေါ်ရော့နေတာတွေနဲ့အမှကျဲနေတာတွေနဲ့အဲ့ဒီချွေးညက်တွေရှိနေသူကတရားမတက်ဖဲနေတာအဲစိတ်ချလက်ချနဲ့အစဉ်လုံးဒုံလုံးညက်တခါလဲစိတ်နဲ့ဒီပြင်ဟာအလုံးမရှိဘူးကဒီတလုံးသေးပဲဆိုပြီးတော့စူးစက်တယ်မှတ်နေလို့ရှိရင်တော့မကြခင်အတွင်းအနေနဲ့သုံးရက်အတွင်းလည်းပဲဒီညာကရောက်နိုင်ပါလေ။သုံးဖို့ရင်လည်းခုနှစ်လောက်အတွင်းတော့ရောက်တတ်တာများပါတယ်ကွာ။

အမိတာချင်းဖာတာချင်းစားကြည့်တယ်ဒီဇာနာမြတ်ကရှိသလားမရှိဘူးလားဆိုတော့ကိုယ့်အကိုသိနေတာပေါ့ပဲရှိနေတာကြီးမရှိပါဘူးအဲအမိတာအဖတာဆိုတော့ကြားကြပါသေးတယ်ညာနာသတ္တဆရာကိုမရှိဘူးခုနေမှာဘုရားသူသိတရားနဲ့ဘုရားလည်းမရှိဘူးသံဃာခွဲဆရာကလည်းပဲရာမုတ်တဲ့ပုဂ္ဂိုလ်ဆိုင်ကုန်ဆိုင်ရာမုတ်တဲ့ပုဂ္ဂိုလ်လည်းတမာပုဂ္ဂိုလ်မခွဲနိုင်ပါဘူးအမှန်တရားဝင်ပြတဲ့ပုဂ္ဂိုလ်မှာဩလာကြီးတဲ့ပုဂ္ဂိုလ်မှာဒါအခုနေခါကလည်းဒါရီကမလုံးနိုင်ပါဘူးဒါတော့ အမိဒါဖတာမရှိရင်အနန္တရကကင်းနေတာပဲဒါကျွထိုက်တဲ့ပုဂ္ဂိုလ်ဘာဝပုဂ္ဂိုလ်ပဲနိဒာမိစ္ဆာဒိဋ္ဌိဆိုတာလည်းအခုမရှိဘူးကံကံအကျိုးယုံကြည်နေတာပဲအဲပြီးတော့ဘုရားတရားသံဃာယတနာသုံးပါးယုံကြည်တာနဲ့ကံကံအကျိုးယုံကြည်တဲ့သရတရားဒါလည်းရှိနေတာပဲသတိဓာနိယသွားကြောက်ပါပေါ်တိုင်းပေါ်တိုင်းရှိမှဝိပဿနာဉာဏ်ဖြစ်တဲ့အဲမဉ္ဇဉ်ဖွင့်ရနိုင်တယ်ဆိုတော့ယုံကြည်နေတာပဲသရတရားတွေလည်းထက်ထက်တန်တာဖြစ် တရားအားထုတ်ရဆိုတော့တာမန်ဆန္ဒနဲ့မရှိဘူးထက်တာနဲ့ဆန္ဒရှိမှာတချို့အစာအစာတော့သိမထက်တာမအောင်ဒါပေမဲ့လည်းတော့အားထုတ်ရင်အားထုတ်ရင်လည်းပฏิသမารီလေးတွေကပြည့်လာတော့တခါတည်းစိတ်ကထက်တာအားတက်လာဟန်ကြတယ်အဲဒီထူးခြားတာလေးတွေတွေ့လာပြီဆိုရင်စိတ်ထက်တာလာအဲဒီဆန္ဒရှိတာအဲဒါလို့ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ပဲဆိုတော့ကိုယ့်အကိုဆုံးပြနိုင်ပြီအဲပါဠိရာအချင်းတော်ကို ကောင်းသောစကားမကောင်းသောစကားရဲ့အနေတွေပဲနားလည်ရင်ပြည့်ပဲလို့ဆိုရတဲ့အခုလူတွေနားလည်တဲ့ပုဂ္ဂိုလ်တွေပဲဒါလည်းပြည့်ပါဘူးဥရိယပြညာကတော့အားထုတ်လို့ရှိရင်အကြောင်းညွှန်ရင်လည်း3ရက်လောက်တွင်းဖြစ်မှာပဲသူပုဂ္ဂိုလ်9ရက်လောက်တွင်းလည်းဖြစ်မှာပဲ10ရက်လောက်တွင်းလည်းဖြစ်မှာအဲဒီကြရင်တော့သိသိကြတာပေါ့လေဒါကြောင့်မိမိတို့ဟာဘုရုပါရနဝမခေလည်းရနေတယ်အဲဘုရုပါရနဝမခေထဲမှာဒီပုဂ္ဂိုလ်ကပါလို့တရားထည့်ထားရတယ် မဲ့ဖို့ရလိုက်တဲ့ပုဂ္ဂိုလ်ပြရမှာကိုမဲ့ဖို့ရလိုက်တဲ့ပုဂ္ဂိုလ်မဟုတ်ရင်လည်းအဲဒီခုနရည်ရှိပါတဲ့ဝင်သွားတယ်။ဒါကြောင့်ရည်ရှိပါကလွတ်နေပြီ။အဲဒီလွတ်နေတဲ့ခါကာလမှာရနေတဲ့အခွင့်အရေးကိုပြည့်စုံအောင်အထောက်ကိုရပဲလို့သိပြီးတော့အထောက်နေတဲ့ပုဂ္ဂိုလ်လည်းပဲပြည့်စုံတဲ့ပြည့်စုံတိုးတဲ့ပြီးအထောက်သွားကြဖို့ပါပဲအာမထုရတဲ့ပုဂ္ဂိုလ်တွေတို့ဒီတော့အထောက်မှပြင်မှာအဲအရိယာမဲ့ကိုရအောင်လို့ အတုံးမှဖြစ်မယ်အားထုတ်လို့ရှိရင်ရတဲ့ရတဲ့အခွင့်အရေးတွေဆုံးရှုံးပြီးတော့ရပြည့်ဖြစ်ပါလေဒီနေ့တစ်ချိန်ကြာမရောက်ဘူးလို့မဆိုနိုင်ဘူးအဲဒီရောက်သွားရင်ဒုက္ခတွေရောက်မယ်တဲ့စဉ်းစားဆင်ခြင်ပြီးတော့တရားကိုစူးစားပြီးအားထုတ်ကြရုံပါပဲအဲသံဃာလေးတွေဆုံးပြီးတရားသိရအောင်ပါ။ဒါရကြုံလုံးသွားကြတယ်။ တရားပွင့်ခါမရဲရွာနှင့်စိတ်ဓာကြည့်ရေအဟိတ်တရားမိစ္ဆာပစ္စံယုံနာမယောယမလောနှင့်မဟောတရားသိဟိတာဟု တ်စွာဘုရားမဟောတဲ့သာသနာ့ဘာကာလမှာသိရှိနေလည်းပဲရရှိဖြစ်ပါတယ်ပါတယ်တဲ့ဘယ်လိုဆိုလို့လဲမဟောတရားသိဟိတဟုဖြစ်ပါရပြီလွန်ငါဖြစ်သည်ခုခေတ်ကြုံရသံကောင်းလာသည်သနာကိုယ်ကူမြောက်ပေသည်ကံဒိဋ္ဌိကင်းခန္ဓာကင်း ယုံရင်တိဟိညာသင်္ဃာ၆ဝါပြည့်စုံကဘဘပုဂ္ဂိုလ်မှာသင်္ညာသုံးရဲ့အတွင်းတရားပြီးပါပြီနေခြင်းကတော့တရားကိုပြီးနေခြင်းကကြတော့နေခြင်းကကြတော့ဉာဏ်ရှင်ဟောကြတယ်ရှိတယ်အဲဒီတရားအပိဓာတွေညှဝေပြီးတော့တရားသိရတယ် သင်ညာ၃ရက်အတွင်း၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတိသော ကောင်းမှုပေါင်း၏ကိုပါကကိုမိဖတို့အားညပေးဝေပါကုန်၏ဆွေမျိုးတို့အားညပေးဝေပါကုန်၏ဒီရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအားညပေးဝေပါကုန်၏ တရားမင်းကြီးမှစ၍အလုံးစုံသောနာပေါင်းတို့အားညပေးဝေပါကုန်၏အလုံးစုံသောသတ္တဝါအပေါင်းတို့အားညပေးဝေပါကုန်၏အမိပါတော်မှစ၍အလုံးစုံသောသတ္တဝါအပေါင်းတို့သည်ညရကြ၍ ကိုစိတ်နှပြသမ်းသာကြသည်ဖြစ်ပါစေကုန်သတည်း